ဒီနေ့2020ခုနှစ်နိုမာလ14ရက်နေ့စနေနေ့ဆောင်းရန်စကိုဘေရီယာရှိတဲ့ထေရဝါဒကမ္မထာလမ်းစဉ်အပိုင်း68စေတ ानु ပဒနာဘုန်းကြီးတို့ပြောနေကြတယ်စေတ ानु ပဒနာပြောတော့စိတ်ဆိုတာတော့ရှုရခက်တယ်ဟိုကစေတ ानु ပဒနာပြောတော့အဲ့တော့ဓမ္မရီလေးဒေါက်တာအာကောင်းမှ အနိယပြကာနုပဒနာပိုင်းနိုင်နိုင်နေနေရှုပြီးတော့နောက်ပိုင်းခန္ဓာကိုယ်တွေပျောက်သွားတဲ့ချိန်ခါလုံးမျိုးဆိုပို့ထင်ရှားစိတ်ဆိုတော့အာယုံကိုသိမှုတစ်ခုတည်းပဲစိတ်ရတော့အာယုံသိမှုပဲအဲလိုအာယုံသိမှုတစ်ခုတည်းသာဖြစ်ပေမဲ့လို့ဒီစိတ်ရရှင်ရစေတသိက်တွေကကွယ်ပြနေတော့ကွယ်ပြနေတဲ့အတွက် စေတသိက်ကလည်းစိတ်ကလည်း52မျိုးလို့ပြောနိုင်တာပေါ့နော်။ဥမာဖတ်တာနဲ့အတူဖြစ်တဲ့စိတ်ကိုတွေ့တိစိတ်ဝေဒနာနဲ့အတူဖြစ်တဲ့စိတ်ကို ဝေဒနာစိတ်ဒီလိုပြောလို့ရတယ်။စေနာနဲ့အတူဖြစ်တဲ့စေနာစိတ်ငါစိတ်စေနာနဲ့ပြောတာလောကမှာလည်းသုံးပါတယ်။ဝိတက်နဲ့အတူဖြစ်တဲ့ဝိတက်စိတ်ဒီခါလေးဘုန်းကြီးတို့အဲ့ဒီဝိတက်စိတ်မသုံးတဲ့ကြံတွေးစိတ်အတွေးစိတ်ဆိုတခါလေးပြောလိုက်တော့။ ပီတိနဲ့တူဖြစ်ပီတိစိတ်လောဘနဲ့တူဖြစ်တဲ့ဆိုလောဘစိတ်ဒေါသနဲ့တူဖြစ်ဒေါသစိတ်မာနနဲ့တူဖြစ်တဲ့ဆိုမာနမာနစိတ်ပေါ့တတ္တာနဲ့တူဖြစ်တဲ့စိတ်ကိုတတ္တာစိတ်တတ္တာစိတ်တတိနဲ့တူဖြစ်တဲ့စိတ်ကိုတတိစိတ်အဲ့ဒီလိုစေတသိက်တွေကွဲပြားတဲ့အတိုင်းစိတ်တွေကလည်းအဲ့ဒီလိုအများကြီးဖြစ်သွားတော့ဒါပေမဲ့လို့ဘုန်းကြီးတို့စိတ်ဓာတ်ဥပဒနာတတိပဏမှာတော့ဘုရားကအဲ့ဒီအရာတွေအကုန်မပြောဘူး 16မျိုးပဲပြောတော့အဲဒီမှာတော့သာရကစိတ်ပါညာဆိုတကယ်တမ်းကျသာရပါစိတ်ဆိုတာလောဘနဲ့အတူဖြစ်တဲ့စိတ်ကလောဘစိတ်ပဲလောဘဖြစ်တဲ့စိတ်ပေါ်လာရင်လည်းရှုလောဘစိတ်မဟုတ်တဲ့စိတ်ပေါ်လာရင်လည်းဒါဝိတရကစိတ်ပေါ့ဒါလည်းရှုတတိညာနဲ့ရှုပြီးတော့ဒေါသနဲ့တူဖြစ်တဲ့စိတ်ဒါဟုတ်ဒေါသစိတ်ပေါ့ဘုန်းကြီးတို့စိတ်တရားရှုမှိုင်းနဲ့ဒေါသစိတ်နဲ့ပေါ်လာရင်ဒါလည်းရှု ဒေါသမဟုတ်တဲ့ပေါ့စိတ်တွေပေါင်းလိုက်လဲရှုမောဟစိတ်ပေါင်းလိုက်လဲရှုမောဟစိတ်မဟုတ်တဲ့စိတ်တွေပေါင်းလိုက်လဲရှုတိုင်းထိန်နဲ့အချင်းနာတို့ငိုင်မိတာတို့ဖြစ်ပါတယ်အဲ့ဒါကိုထိနာမိတာစိတ်လို့ခေါ်ဒါတွေလည်းရှုရတယ်ခါကျအချင်းနာမဟုတ်ပြန်ရင်လည်းဘာဖြစ်လဲစိတ်တွေပြန်လွင်နေတတ်တယ်အာယုဏမစိတ်မကဘဲနဲ့ပြန်ဒါဥဒိစ္စစိတ်ဖြစ်နေမှာပဲစိတ်တကူတကူအဲကြတော့ဒီစိတ်တွေပြန်လွင်နေအာယုဏမစိတ်ကပ်နေတယ်ဒါကဧကဂရစိတ်ကွာ ဒီစိတ်လေးကဧကရာစိတ်လေးဖြစ်နေစိတ်ကတည်ငြိမ်ချမ်းသာတာမှတ်လို့ကောင်းလာငကားကြလည်းမှတ်လို့မကောင်းအာတမဟိတစိတ်ဧကရာမဟုတ်တဲ့စိတ်ဧကရာစိတ်ဖြစ်လာရင်ကိလေသာတွေကနေတရင်ကလွံ့မြောက်တာလို့ဘာလို့အဲ့ဒါဝိမု ക്ത စိတ်လို့ခေါ်တယ်။ဟောလွံ့မြောက်နေလွံ့မြောက်တဲ့ချမ်းသာလေးတွေခံစားတော့ဒီစိတ်တွေကြတော့ဒီရှုမှတ်တဲ့ဘိုင်းမှာပြောရတာခက်တာပေါ့နော်။မတွေ့ဘူးရင်လည်း နားလည်ဖို့ခက်တယ်ဒါပေမဲ့လို့ဒီလိုပဲကြိုးစားပြီးနားထောင်တကယ်ရှုမှတ်တဲ့အခါမှာကိုယ်မှထောက်ကူပြုလာနိုင်တယ်လောလောဆယ်တော့ကိုယ်ကဒီလိုရှုမှတ်နိုင်တဲ့နေသားမရှိသေးတော့ဒီနေ့ပြောရတာဘာပြောနေမှမသိဘူးဆိုတာဒါပြက်တော့ခုတရားတွေကဖြည်းဖြည်းဖြည်းဖြည်းနဲ့ဘုန်းကြီးတို့ဒီတဲ့ဒီတဲ့ပို့လေးနဲ့လာလိမ့်မယ်ဒီဓမ္မနုပဒနာပိုင်းဆိုပို့လေးနဲ့လာနိုင်တယ်ခုချိန်တော့မှဟိုနားလည်းကိုခက်ခက်ခက်ခက်ခက်ခက်လာ ခုဘုန်းကြီးတို့ခေါင်းစည်းပေးထားဆိုဝိတက်ကုံမျိုးမနေ့ကဝိတက်ကုံမျိုးပြောနေတယ်အကျဉ်းစားဝိတက်က3မျိုးရှိတယ်အနုစားဝိတက်က6မျိုးရှိတယ်ကျဉ်းစားဝိတက်ဆိုတော့ကကာမဝိတက်အပြောင်းနေပတ်သက်လို့လိုချင်တာတန်နေတဲ့ဒီပေါ်မှာနှစ်သက်ဆွဲလမ်းမြန်လို့တာတွေဖြစ်တာတွေတမို့သက်ရှိတက်မဲ့နဲ့ရာဟုတုသက်ရှိဘယ်မှာဖြစ်လဲတက်မဲ့ဘယ်မှာဖြစ်ဖြစ်နှစ်သက်သဘောကြတဲ့စိတ်ပေါ့ ဒါကာမဝိတ္တစိတ်လောဘစိတ်ပါပဲဗျာပါဒဝိတ္တစိတ်ဗျာပါဒဝိတ္တစိတ်ဆိုတာဒေါသစိတ်တွေပဲသူများပေါ်မှာလည်းဒေါသဖြစ်တာပဲကိုယ့်အကိုလည်းဒေါသဖြစ်တာကိုယ့်အကိုစိတ်ဆိုးတာစိတ်ပြတ်တာစိတ်တက်ကြတာဝမ်းနေတာပုတ်ဆွေးတာဒါဒေါသစိတ်တွေပဲဒါတွေပေါ်လာရင်လည်းရှုရတာပဲဒါဗျာပါဒဝိတ္တနောက်ဝိညာဝိတ္တသူတော်ကကိုယ့်ဘောတစ်ချိန်တကောင်ကအနိုင်ကျင့် ကိုယ်နဲ့နှုတ်နဲ့အနိုင်ကျင့်တာအဲ့ဒါတွေပြန်ပြီးတွေးနေတာသူ့ကိုဘလို့ကလေးစားချေအောင်ကောင်းမလဲအဲ့လိုပြန်ပေါ်တယ်အဲ့ဒါဝိညာဝိတက်တွေပဲအဲ့ဒီဟာတွေကအတွေးစိတ်တွေပေါ့ဒါဝိတက်စိတ်ပဲဒီမကောင်းတဲ့အတွေးစိတ်တွေပေါ်လာရင်လည်းဘုန်းကြီးတို့တွေ့ရတတိနဲ့ညာနဲ့ရှုမှမှာဒါစိတ်တွေကြီးတယ်ပဲခုပြောနေတာဘုန်းကြီးတို့ပြောနေတာစိတ်တွေကြီးတယ်စိတ်ရှုမှအတွက်ပုံနေဒါပေမဲ့စိတ်ကအမျိုးမျိုးတက်ပြီးတော့ ပြောရတာပေါ့။မောင်ဖြူနဲ့ပတ်တဲ့စိတ်မောင်ဖြူစိတ်ဖြူတဲ့စိတ်ကိုပြောမောင်ဖြူစိတ်လို့ခေါ်လို့ပြောမဲတဲ့စိတ်ကမောင်မဲစိတ်အဲ့လိုမျိုးပေါ့။လောဘစိတ်ဒေါသစိတ်တတ္ထစိတ်တတိစိတ်ဝိရိယစိတ်အစရတော့ဒီလိုတွေပြောကြတော့။နောက်တိမ်မွေးတဲ့အနုဇာဝိတ္တဒါကြီးလည်းဖြစ်နေတာပဲလေ။ညာတိဝိတ္တဆွေမျိုးသားကြီးနဲ့ပတ်သက်ပြီးဆိုရင်ရတယ်ပူဆွေးရတယ်ငိုကြွေးရတယ်ဒီအတွေးတွေဝင်တယ်။ကောင်းတာတွေလည်းတွေးမယ်မကောင်းတာတွေလည်းတွေးမယ်နော်။ အနိဒာဝိတ္တမှာလေဆွေမျိုးသားရင်းနဲ့ပတ်သက်ပြီးတော့ဆွေမျိုးသားရင်းတွေအဆင်ပြေတာတွေတွေ့ရင်တွေ့နေမယ်ဆွေမျိုးသားရင်းတွေအဆင်မပြေတာတွေ့ရင်တွေ့နေမယ်မျိုးစုံပေါ့ဗျာဟိုမှာတိုင်းကိုလူမျိုးတွေဆိုလဲဒါဆွေမျိုးသားချင်းပြောလို့ရတာပေါ့နော်အဲဒီကိုယ်နဲ့ပတ်သက်တဲ့သိတဲ့ပုံကိုယ်တွေတွေ့တာပေါ့အမိစေတငယ်ချင်းတွေပါရင်ပါအောင်ပေါ့ဒါပေမဲ့ဒီမှာတော့ဆွေမျိုးသားချင်းပဲအဲ့လိုပဲသုံးသွားတာနောက်ဇနဗရဝိတေအရင်တကောင်က ဒီနိုင်ငံအမေရိကမှာလည်းရွေးကောက်ပွဲတွေဖြစ်ဗမာပြည်မှာလည်းရွေးကောက်ပွဲဟောတရားပဲတွေးနေရတာလေဟုတ်လားကိုယ်နိုင်စီခြင်းနဲ့ပါတီကိုယ်နိုင်စီခြင်းနဲ့သမတအစာရဒါတွေတွေးနေမရလည်းပူပါနေရလည်းရန်တော့လေရတဲ့အတွေးတွေတွေးပြန်တော့ဝန်တာတဲ့အတွေးတွေဒီသူတို့အတွက်ကျင့်တတ်တဲ့အတွေးတွေဒါတော့ဇနောဗဒတိုင်းပြည်နဲ့ပတ်သက်လို့တွေးတယ်ကိုမျိုးကိုရွာနဲ့ပတ်သက်ပြီးတွေးမယ်ကိုယောဂနဲ့ပတ်သက်ပြီးတွေးမယ် ဘုန်းကြီးတွေကြောင့်ကိုကြောင်းကိုကံဘောနမိုက်တွေအတူတူပါပဲဘုန်းကြီးဆိုလည်းခုဆိုရင်ဘုန်းရင်ပြောရင်ဆရာတော်ပြန်တော်မူသွားတဲ့နောက်ပိုင်းဆရာတော်ထားခဲ့တဲ့အကြောင်းတွေနဲ့ပတ်သက်ပြီးတွေးရတဲ့အနေအထားကြီးရောက်လာတယ်ဘာလို့ပေးရမလဲဘလို့စင်ပြောင်းလုပ်ရမလဲဆိုတာမျိုးဒါတွေတွေးဝင်တာပဲလေဒါတူးပြောက်တယ်မဟုတ်လူတိုင်းဖြစ်တာအဲ့ဒါမှတ်ထားဘယ်တွေးပဲဝင်ဝင်ဘုန်းကြီးတို့ကဒါကိုတတိနဲ့ညာနဲ့စောင့်ကြည့်ပြီး မှတ်ရမှာပဲမှတ်တဲ့နည်းတွေကဒါတွေကိုထိတ်တိုက်ရင်စားပြီးတော့မှတ်နိုင်တယ်သို့မဟုတ်တခြားအကြောင်းအရာတွေနှလုံးသွင်းပြီးအစာထိုးတာတို့အပြည့်ရှာတာတို့အကြောင်းရင်းရှာဝေပယ်ဖြောက်တာတို့မေးပြောက်ရှောင်နေတာဘုရားကရှုနည်းတွေပေးခဲ့ပြီလေဘုန်းကြီးဝိတေကတန်ဌာနာတုတ်ဆိုပြောခဲ့ပြီခုတကမေဂိယတုတ်မှာလာတဲ့အတွေးပေါင်းများစွာပေါ့ဒီကြမ်းကြုတ်တဲ့အတွေးမကောင်းတဲ့အတွေးဆိုတော့ဒါအပြောများတယ်ဗျဒါပေ အဲ့လိုဒီတိမ်မွေးတဲ့အတွေးလေးတွေတိမ်မွေးတဲ့အတွေးဆိုတာဒါကြီးလည်းဟိုကာမဝိတ္တပြောင်းတော်ဝိတ္တဝိညာဉ်တော်ဝိတ္တမကြမ်းထမ်းဘူးပြန်ညင်သားနဲ့ကိုယ့်ကိုတွေးမှမသိတွေးနေအပြစ်မရှိဘူးလို့တော့ထင်တယ်ဒီအတွေးတွေဝင်နေဟိုမှာဆွေမျိုးသားကြီးအကြောင်းတွေတွေးနေတယ်ကိုယ်တိုင်းပြည်အကြောင်းတွေးနေတယ်ဟာဒါပြည့်ရှိတာမှလို့ဒါမျိုးနဲ့တွေးဟိုလိုအာဟုဆိုပြစ်တယ်တော့ကျူးလွန်နေတာမဟုတ်ဘူးဗျဒါပေမဲ့လို့ဒီတွေးတွေကြောင့်ကိုယ့်ရဲ့ ခုနကဘာဖြစ်လဲဆိုတော့အလုတ်တွေပြတ်တာပေါ့နော်အဲဒါမျိုးမှတ်ထားမယ်ကိုယ်ရဲ့အလုတ်တွေပြတ်ပြတ်တဲ့ဟာမျိုးတွေဖြစ်တယ်အဲတော့ဒီမှာခုနဝိတက်6မျိုးဆက်ကြည့်မယ်လေဘုရင်ဘာလို့ဖြုတ်ပြတာဝိတက်6မျိုးပြောဝိတက်6မျိုးတင်ပြတင်ထားမယ်နော်ဝိတက်6မျိုးအဲဒီဝိတက်6မျိုးကကြည့်အောက်ကဝိတက်6မျိုးမနေ့ကဘုန်းကြီးတို့ကညာတိဝိတက်ပြီးပြီဇဏဗဒဝိတက်ပြီးပြီ အမရာဝိတက်ဒီနေ့အဲ့ဒီအမရာဝိတက်အကြောင်းပြောအမရာဝိတက်ဆိုပါလေမတရားမသေးဖို့ရာအတွက်တွေးနေအခုယောဂတွေဖြစ်တယ်လေအာအဲ့တော့ကိုကမသေးခြင်းမသေးခြင်းတဲ့ခါကျတော့ဇေဝမျိုးမျိုးရဖို့အကြမ်းမာကြီးကောင်းဖို့အာမျိုးစုံတွေးနေရတာဘုံညောတို့အတူတူပဲဥမာဘုန်းကြီးတို့အားကြမြန်မာဆိုလောက်လားဒီကိုပဲတပါးထိတယ်ကြတော့အာဒီအတွက်တွေးရတယ်ပူရတယ်သူတို့ဘာလို့အောင်လဲဒါမျိုးပေါ့ဗျာ မရဝိတ္တမသေးဖို့ရတွေ့တော့တနည်းအားဖြင့်သေခြင်းကိချမ်းသာဖို့အတွက်ယူဆပြီးတချို့ကြတော့ကျင့်တာပေါ့အာမသေးဖို့ပင်ပန်းမစင်းရဲစွာကျင့်နေတဲ့အကျင့်နဲ့ဆက်ဆောင်အာဒီလိုကျင့်တော့ဒါသေခြင်းကိနဲ့နေပါရောက်မှာဒါလည်းမသေးရဝိတ္တကို တွေးနေတဲ့အမရဝိတ္တပဲနော်အမရဝိတ္တရဲ့အဓိပ္ပာယ်အများကြီးပဲအောက်ကိုဆက်ကြည့်မယ်သာမဏေနံပါတ်4 နောက်တစ်ခုကြမေရာဝိတက္ခအတိပ္ပယ်ဘာလဲဆိုတော့အဲနတ်ဖြစ်ဖို့ရာအတွက်နော်နတ်ဖြစ်ဖို့ရာအတွက်တွေးတော်မှုနော်ခုနဟိုအပေါ်အပေါ်ပြန်တင်ဆောင်ခုချင်းအပေါ်နံပါတ်3စာမျက်နှာဟောသူကတခုကြနေနာတော်ပြီရပြီဟောပြန်ချလိုက်တော့ခုနမရာဝိတက်ကိုကြည့်ချင်တယ်မရာဝိတက်မှာသူတို့အဲ့မှာတခုကြံနေတယ်သူက နတ်ဖြစ်ဘရမသူကအတွဲလိုက်ရှိတော့နတ်ဖြစ်ဖို့ရာအတွက်ယူဆပြန်မစင်နတ်ဖြစ်ဖို့အတွက်တွေးတော်မှုဟာနတ်ဖြစ်တော့မသေးတော့ဘူးဆိုပြီးတော့နတ်ဖြစ်ဖို့အတွက်တွေးတော်တာအဲ့လိုနတ်ဖြစ်ဖို့ရာအတွက်အပင်ကအပင်မကမရှင်းရစွာကျင့်မှုအဲ့ဒီလိုပဲမသေးရာအတွက်ခုနကမသေးရာအတွက်မသေးဖို့ရာအတွက်တွေးတော်မှု မသေးဖို့အတွက်ကျင့်ကြံပင်မစွာကျင့်ကြံ ဘလို့ကျင့်ရင်ဟောမသေးတဲ့နေရာရနိုင်တယ်ဒါမျိုးတွေးတော့တော့ပြောတယ်နောက်ဖြစ်ဖို့ရတွေးတော့မှုအဲ့ဒီနံပါတ်၄ပါအပေါ်မှာတချောင်းကြံတယ်သူတို့ရိုက်တာနောက်ဖြစ်ဖို့ရအတွက်တွေးတော့မှုအဲ့ဒီနောက်ဖြစ်ဖို့ရအတွက်ယူဆပင်ဘက်မှာကျင့်ကြအထုပ်မှုဒါတွေတွေးတော့ဘလို့ကျင့်ကြအထုပ်ရင်နောက်ဖြစ်နိုင်မလဲဘလို့ပင်မဆိုဆင်းရဲဆိုအထုပ်ရင်နောက်ပြီးဘဝရောက်နိုင်တယ်လေဒါမျိုးတွေပေါ့အဲ့ဒါမျိုးကိုလည်းအမရာဝိတက်လို့ခေါ်တယ်နောက်ခုနောက်တစ်ခုအမရာဝိတက်ကတော့ ဘယ်ရာမဆိုပြက်ပြက်သားသားသူကမရက်တည်နိုင်တာပဲနော်အမရာငါလို့အမရမိတဲ့ငါလို့ဆိုပြီးတော့ဆာမပြောတယ်အမရမိတဲ့ငါကလုံးချောနေတဲ့အတွက်ဖမ်းရခက်တယ်အတုကိုပြောလိုက်ရင်ဘယ်ဟာမှအတိအကျမရှိဘူးဒီလိုပြောရင်ဒီလိုလားဆိုလို့ဒီလိုမဟုတ်ဟိုလိုလားဆိုဟိုလိုလားကိုဘယ်ဟာမှပြက်ပြက်သားသားမရှိဘူးအဲ့လိုမပြမသားရှောင်လွှဲတာလို့ပုတ်ထုတ်တာလို့ဒါမျိုးလုပ်တာအမရဝိတက်ခေါ်တယ် ဒါမျိုးနဲ့ပတ်သက်တချို့ကဖြစ်တတ်ပါတယ်ဒီအတွေးမျိုးအကြံမျိုးတွေရှိတယ်ကိုပြဿနာတက်လာရင်လွှဲတာပေါက်တာဒါမျိုးတွေလောက်တာပေါ့ဒါမရာဝိတက်ခေါ်နောက်အမရာဝိခေပဒိဋ္ဌိဆုံးဖြတ်ချက်မကြမပြတ်သားတဲ့အယူဆပါပဲဒီလိုယူဆသလားဒီလိုလားမဟုတ်လို့ယူဆလည်းဟုတ်လို့မဟုတ်ဘူးပေါ့အကြောင်းလက္ခဏာအကြောင်းလက္ခဏာလည်းမဟုတ်ဘူးနောက်အကျိုးလက္ခဏာဒီလိုလည်းမဟုတ်ဘူးနောက်အကြောင်းကျိုးငင်းပဲဆိုတာဒီလိုလည်းမဟုတ်အဲ့လိုပေါ့ ဘာမှဆုံးဖြတ်ချက်မရှိတဲ့ယူဝါဒမျိုးဒါတဲ့အမရာဝိကဝိတက်ပဲရောဒီအမရာဝိတက်ကိုဘုန်းကြီးတို့ကောက်ချက်ချလိုက်ရင်တော့ဘာမှရေးရရမရှိဘူးပေါ့ဗျာတောင်းစီရေးမရဆိုတွေးချင်အတွေးရောက်ချင်ရောက်ငေးချင်ငေးအဲ့ဒီလိုအတွေးမျိုးတွေကိုအမရာဝိတက်ခေါ်တယ်ဒီမရာဝိတက်တွေပေါ်လာအတွေးနဲ့မျောမနေနဲ့ဆရာတော်ကြီးကတော့ဘာဆုံးမှလဲဖြစ်ကိလေသာ ဖြစ်ကြောမရှိနေဆိုဒီအတွေးတွေမျောနေတာပြောတယ် အကိလေသာဖြစ်ကြောရှိနေအဲ့ဒီအတွေးတွေ မျောနေလို့ရင်ဘာတရားမှရအောင်အဲ့ဒီအတွေးတွေရပ်တော်ပြတ်တော်တတိညာနဲ့ထိတ်တရင်ဆိုင် ရှုမှတ်နိုင်တယ်ထိတ်တရင်ဆိုင်ရှုမှတ်လို့မရရင်မေးဖြောက်ရှောင်လွဲတာတို့ပြည့်ရှာပဲဖြောက်တာတို့မျိုးစုံရှိရတော့အကြောင်းရင်းရှာဝေပဲဖြောက်တာတို့အစာထုတ်ပဲဖြောက်တာတခုခုလုံးပဲပြောင်းမပြောင်းလို့ရင်တော့သူကတော့ဖြစ်ကြောရှိနေရတယ်ဗာတရားမမရနဲ့ အတွေးတွေဖြစ်ကြောရှိတယ်ခါတလေဘာမှရေရာမဟုတ်တဲ့တွေးတွေနဲ့ဖြစ်ကြောရှိနေတာတွေရှိတယ်တွေးနေတာပဲငေးနေတာကိုတွေးရံတွေးငေးရံနေတာဒီဘက်ကပြောလိုက်တော့ဘာမှမသိဘူးသူမိမမသိခေါ်မှမသိတာမျိုးဖြစ်နေဒါကအတွေးနဲ့ဖြစ်ကြောတချို့ကြလောဘနဲ့ဖြစ်ကြောရှိနေတာတခုတည်းကနှစ်သက်မြတ်နိုးပြီးဖြစ်ကြောရှိရင်တချို့ကြဒေါသနဲ့ဖြစ်ကြောရှိနေတာအများကြီးပေါ့ဒါမျိုးနော် ကိလေသာမှာဖြစ်ကြောမရှိစေနဲ့ဆရာတော်ကြီးကလူရင်းတို့ရှင်းမိတ်တယ်ဒါကအမရာဝိတေနောက်ကကျတော့ပရာနုဒယတာပရိတန်ယုတ်တာဝိတေသူတို့ဘာဥတနာပြီးကုညီပေးလို့ကိုစဉ်းစားတာပေါ့ဗျာနော်တဲ့လူလူဒုဒုက္ခရောက်တဲ့ကိုယ်နိုင်ငံကိုယ်လူမျိုးတွေအထူးသဖြင့်ကိုယ်ကယောဂမဖြစ်ယောဂဖြစ်နေတဲ့ပုံကိုယ်တွေတနာပြီးဘလို့ဆောက်ရောက်ကောင်းမလဲမျိုးစုံတွေးတော့ ကိုကဆေးဝါးပညာတားလဲဘယ်လိုကုသပေးအောင်ကောင်းမလဲဇာယီလိုကိုတတ်နိုင်တဲ့ပိုင်းကနေတွေးနေလုံနေတာတရားထိုင်နေတွေးနေတော့ဒီလိုအတွေးတွေဝင်တော့ဒါသူမြောက်တနာကျင်နာစိတ်နဲ့တွေးတဲ့အတွေးမျိုးခေါ်တယ်ဗလာနေတာတချို့ကြလဲသူတို့ဘာကကိုယ်ကိုတနာကူညီပေးအောင်ဘယ်လိုပြောအောင်ကောင်းမလဲဘယ်လိုလုပ်အောင်ကောင်းမလဲအဲဒီလိုလဲတွေးတယ်တချို့ကဒါတော့ပရာနုရိယတာပရိတန်ယုတ်တာဝိတက်ခေါ် ဒီဝိတက်မျိုးစုံတွေ့တတ်ပါနောက်တစ်ခုကတော့လာဘတက်ကာရလာဘတိလောကပရိတန်ယုတ်တာနော်လာဘနဲ့လာဘတိလောကတက်ကာတိလောကဒီလိုဆရာတော်ဘုရားကြီးကမိတ်မှာသူသဖြင့်ဘုန်းကြီးတို့ကိုရောလေးတဲ့ပစ္စည်းပစ္စည်းလာလာဘနဲ့ပတ်သက်ပြီးတော့ဟိုတည်တည်ငြိမ်ငြိမ်ဖြစ်ဖို့ဆရာတော်ကြီးကမိတ်နော်ဒီလာလာဘရဖို့အတွက်မလိုရဘူးနာမည်ကြီးမှုအတွက်နာမည်ကျော်မှုအတွက် ဒီစာသင်တာပဲဖြစ်ဖြစ်တရားဟောတာဖြစ်တရားဟောတရားပြတာဖြစ်ဖြစ်ဒါဆရာသမားကြီးတွေကဘုန်းကြီးတို့ငယ်တဲ့ဘုန်းကြီးတွေကိုဆုံးမတော့ပါရှင်ဒီလုပ်ငန်းတစ်ခုလုပ်တဲ့အခါမှာတရားတွေစဉ်းစားတော့ဗောနော်စီဝါလုပ်တဲ့ပုဂ္ဂိုလ်စီဝါဖြစ်အောင်ဘယ်လိုရှားမလဲဒါစဉ်းစားနာပဲဒါကလာဘပရိတန်ယုတ်တော်ဝိတက်ပဲစီဝါဖြစ်အောင်ဘယ်လိုလုပ်အောင်လဲ ဟိုကိုယ်ဆိုင်လှုပ်တိုင်းနဲ့ဆိုင်လေးနာမည်ကြည့်အောင်ကိုယ်အလုပ်ဆိုလဲလုပ်လေးနာမည်ကြည့်အောင်နာမည်ကြည့်အောင်ဘယ်လိုလုပ်အောင်လဲတွေးတယ်ကိုယ်လုံးကအောင်မြောက်ဘယ်လိုလုပ်အောင်လဲတွေးတယ်ဒါတွေကအကုန်လုံးလာဘတက်ကလာဘတိလောကလာဘတက္ကာရတက္ကလာဘတိလောကတက္ကာတိလောကပရိသယုတ်တာခေါ်တယ်အဲ့ဒီဝိတက်တွေပဲဒီအတွေးတွေကရှိတာပဲဘယ်သူမှဆိုကိုယ်လုံးကအောင်မြင်ဖို့အတွက်တွေးရတာပဲ ဒါလည်းမတွေးနဲ့လို့ပြောလို့မရအထူးသဖြင့်ဒီတရားလုံနေခါတွေးရင်တော့ဒါတွေအနောက်ရှက်ဖြစ်တော့ဗျာပြီးတဲ့ခါကျပါလဲဆိုအနာဝိညာတိပရိတန်ယုတ်တာဝိတေသူတို့ဘာမိမိပေါ်သူတို့ဘာကအထင်မသေးစီလို့တဲ့အတွေးတွေပေါ့နော်ဟောငါ့ကိုသူများအထင်မသေးအောင်ငါဘယ်လိုပြောမလဲဘယ်လိုနေရထိုင်ရမလဲဘယ်လိုလုပ်ရမလဲဒါတွေတွေးနေတာအဲ့တော့များသောအားဖြင့်ဟိုကိုယ်သူတို့ဘာအထင်မြင်သေးတဲ့အကြည့်တွေ ထင်မြင်သေးတဲ့ဆက်ဆံမှုတွေထင်မြင်သေးတဲ့အပြောတွေပြောလာတဲ့ခါမှာအဲ့လိုခံရတဲ့ခါမျိုးဆိုပို့ပေါ်တတ်တယ်ထရထိုင်နေတဲ့ခါဘယ်အတွေးပေါ်ပေါ်လာပေါ့စိတ်ကအဲ့ဒီအတွေးတွေနောက်အစင်တဆိုင်နောက်ကလိုက်နေတယ်လို့ဘုရားဟောတာဒါကြောင့်ဒီတွေးတွေရပ်တော်ပြတ်တော်တော့ဒီမရရင်မပြတ်ရင်ဘယ်တော့မှတရားမရဘူးဗျအဲ့ဒါမှတ်တာဒီဇတ်တော်နဲ့ပတ်သက်ပြီးဒီမှာလည်းနည်းနည်းပြောမယ်နောက်မှစာရီပြီးပြောနေတဲ့ခါကျတော့ လူတွေကစိတ်ဝင်စားနိုင်မှဖြစ်တယ်။ချို့ကြလေဒီအဝိဓုကြောင့်နေပြောတာသိမကြိုက်ဘူး။ယတနာကမပြောပြန်တော့လေဝိဓုကြောင့်မပြောပြန်တော့လေဒီသိလေးနဲ့တဲ့အကြောင်းအရာတွေပြောပြန်တော့လေခေါင်းထဲမှာရောက်ဖို့ခက်တယ်။ကုသိုလ်စိတ်ဓာနုပဒနာပြောနေတချို့ကပြောစိတ်ဓာနုပဒနာရှုနည်းကိုပြောနေမှမသိဘူးဆိုအဲ့လိုမျိုးဖြစ်တော့ခါရီရလည်းဟိုလိုလည်းရှိတော့ဗျာ။ကို မကျင်ဘူးတဲ့အရာမျိုးပြောပြတယ်နားလေရခက်တယ်။ဒါပေမဲ့ကိုကတော့မကျင်ဘူးလို့ပြောလို့မရဘူး။စိတ်တွေထွက်ထွက်ထွက်ထွက်သွားတယ်ဒါပြောနေကြတာပဲတရားမှိုင်းနဲ့။ဒီစိတ်ထွက်တဲ့စိတ်တွေကအတွေးနဲ့ထွက်တာရှိတယ်လောဘဖြစ်ထွက်တာရှိတယ်ဒေါသဖြစ်ပြီးထွက်တာရှိတယ်။အဲတချို့ကြလဲအိတ်ချင်မငိုင်ဘူးတဲ့စိတ်ဒါထိနာမိတာစိတ်တွေဖြစ်နေတာ။စိတ်တွေထွက်တယ်ဆိုဩရိစာတွေဖြစ်နေတာဩရိစာစိတ်တွေဖြစ်တာပဲ။မျိုးစုံဖြစ်တော့ဘောနော် နောက်စိတ်တည်ကြည်တဲ့စိတ်တွေဖြစ်တာပဲစိတ်မတည်ကြည်တဲ့စိတ်တွေလည်းဖြစ်တာဒီစိတ်မှန်ကကုန်ရှုမှတ်ခိုင်းတာမြတ်စွာဘုရားစေတုံကျောင်းမှာသတင်းသုံးနေတဲ့ချိန်ပေါ့နော်တောက်တိပြည်ကရဟန်း900သူကတကောင်းရချိန်ကျော်ထီအောင်ဒီတရားနဲ့နှလုံးမသွင်းမနဲ့ဒီပျော်စရာအာယုန်တွေစားစရာအတာအာယုန်တွေအဆင်းအာယုန်တွေအနတ်အာယုန်တွေစားစရာအာယုန်တွေအထွေထီးအာယုန်တွေဒါကိုကာမဝိတ္တလို့ခေါ်ပါတယ် တရားဝင်နဲ့ပတ်သက်ပြီးကြံတွေးနေကြဟောနတ်ပြဆုံးပါလေဘိုင်းနဲ့ဖုံးပြကောင်းတယ်ဘိုင်းနဲ့ဖုံးပြမလဲအစာကြီးလို့ဒါတွေလည်းတွေးတာဖြစ်နိုင်တော့အဲလိုကာမဝိတ္တအပြောအာယုံကာမဂုဏ်တရားနဲ့ပတ်သက်ပြီးတွေးတော့ကြံစည်နေမြတ်စွာဘုရားသိတော်မူသိတော်မူတော့ဒါကိုအကြောင်းပြုပြီးဟောတာပေါ့ရှောတဲ့အခါမှာဇတ်ကြောင်းနေပြန်ဟောတာဇတ်တော်ကတော့ပါဏိယဇတ်လို့ခေါ်ပါတယ်900 459မှာပါပါတယ်အဲ့ဒီတွေကဘာတွေ့ရလဲဆိုဗာရဏီတိမြို့ယမဒမင်းကြီးဆုဆန်တဲ့အချိန်မှာကာတိတိုင်းရွာတူအောင်မှာတငယ်ချင်းနှစ်ဦးပေါ့လေရေဘူးကူစီနဲ့ရေဘူးကောစီနဲ့သူကလဲတော့သွားပြီလဲလို့ကြတယ်လဲတော့ရှင်းနဲ့ရေစားကရေတောက်ကြတယ်ထောတဲ့တောင်နဲ့ရေရှားဝင်ရပါတယ်ရေဘူးလေးတွေထန်လာကြအဲအဲ့ဒီမှာတငယ်ချင်းတယောက်ရှိတယ်တယောက်သောပုဂ္ဂိုလ်ကဘာလုပ်လဲဆိုတော့ သူ့ရည်တွေတနေ့ကုန်လုံးလောက်လုံးလောက်ရတကသူ့ရည်တွေကောင်းနေသူ့ရည်ချက်တောင်းနေကုံမှာဆိုးတဲ့အတွက်သူ့တငယ်ချင်းရေဘူးကိုခိုးတောက်တာညနေကျတော့လေတော့မှပြန်လာကြတယ်ပေါ့ဗျာပြန်လာပြီးတော့မြစ်ထုံးစံနဲ့ရင်တော့ကတော့ရေချိုးရင်မြစ်ထဲမှာချိုးကြအဲ့မှာရေထဲမှာရေမြစ်ထဲမှာရေချိုးရင်လည်းစဉ်းစားတယ်ဟာဒီကနေ့ ကာယကံနဲ့ပတ်သက်တော့မကောင်းမှုတွေဝစီကံနဲ့ပတ်သက်တဲ့မကောင်းမှုတွေမနောကံနဲ့ပတ်သက်တဲ့မကောင်းမှုတွေတခုမှပြုလို့မရပြုလို့မီသလားဆိုစဉ်းကျင်စဉ်းစားတယ်စဉ်းစားတဲ့အခါကျဘာသွားတယ်ရေခိုးတောင်းပြီးတော့အဲ့ကြမှာရေခိုးတော်မြတ်သတိရပြီလားလူကလည်းယောသားနောက်ပါမီလူကလည်းရှိတဲ့ခါကျဒါကြောက်လန့်သွားရေခိုးတော်မိတယ်ဒီဒီဒီခိုးတော်မိတယ်ခိုးတော်တယ်ဆိုတော့လောဘစိတ်ပေါ့ဗျာ ခိုးလို့တဲ့စိတ်ခိုးလို့တဲ့စိတ်ကတော့စိတ်စိတ်နာခိုးလို့တဲ့စိတ်စိတ်နာရလောဘစိတ်ရစေနာစိတ်ရခိုးစေတနာဆိုဘုန်းကြီးတို့ကောင်းတဲ့စေနာကိုအပြောများတယ်မကောင်းတဲ့စေနာရဲ့ကြီးဒါခိုးလို့တဲ့စေနာခေါ်တယ်အကုသိုလ်စေနာရှိတယ်ကုသိုလ်စေနာရှိတယ်ဒီဟာကြတော့အကုသိုလ်စေနာခိုးလို့တဲ့စေနာနဲ့ခိုးလို့တဲ့စိတ်နဲ့မလုပ်လဲလောဘစိတ်နဲ့ခိုးတော့တာပဲအာအဲ့ဒါမှထိတ်လာပြီတခါတော့ငါတော့ ဒီတဏှာကြီးနဲ့ဒီလောဘကြီးလောဘစိတ်ကြီးနဲ့သိမယ်ဆိုရင်သိချောင်းကအပေရောက်မှာပဲအဲ့ဒါကိုကြောက်လန့်ပြီးတော့တရားရှုမှတ်တာဝိပဿနာရှုမှတ်တာငကောလည်းပါရမီဓုဝရှိတော့အဲ့မှာပစ္စကဗုဒ္ဓဖြစ်သွားတယ်ပစ္စကဗုဒ္ဓဖြစ်သွားရင်ရှင်းတော့ကရှင်မြတ်တရားနာနေဘူးလိုင်းကူမှာကြွားရောက်တဲ့င်းတုံနေတော့ဒါဖြစ်ဖြစ်တစ်ခုတော့ဖရာအရိစတ်တော်မှာဟောတာနောက်ဖြစ်ဖြစ်တစ်ခုကြပါလဲဆို အဲဒီကာတိရွာမှာပဲနော်ကာတိရွာမှာချမ်းသာတဲ့ပုံကိုတည်းဦးပေါ့သူကအိမ်ရှိမှထိုင်နေတာအိမ်ရှိမှထိုင်နေတဲ့ခါကျတော့မျိုးသားတယောက်နဲ့မျိုးသမီးတယောက်ဇနီးမောင်နှံတယောက်ပေါ့ဗျာနော်မျိုးသားတယောက်သူ့ဇနီးကိုခေါ်ပြီးတော့သူ့အိမ်ရှိကဖြတ်သွားတာမြင်တာကိုဇနီးကလည်းချော်မော်လာပါတယ်ဟောရှိပါတယ်အဲ့ဒီသူများဇနီးကိုကြည့်ပြီးခုနတထေးရပါလေ သူများတဲ့နီးကိုအိမ်တွေပြက်လောင်စိုက်ကြည့်မိတာပေါ့သဘောကျပြီစိုက်ကြည့်မိဟိုကသူလိုကိစ္စနဲ့သူဆက်သွားတယ်ပေါ့နောက်ဒီသူရဲ့တတိယဒီတတိယတော့သတိရလည်းသတိရလည်းဟာငါသူတို့ကသားမယားကိုဒီပြင်မလို့လည်းစိတ်နဲ့ကြည်နေပါလားဒီလောဘတဏှာတွေအကောင်းလားငါတော့အတိအကျောင်းအပေရောက်တော့မှာပဲအဲ့လိုထိတ်လန့်တောင်းရပြီ ဒီကအဓိကတော့ပါမီဒုရှိလို့လည်းပေါ့လေရတာပိစကဗုဒ္ဓဖြစ်မဲ့ပုံကုမျိုးမလည်းရကြတော့အဲ့ဒါထိတ်လန့်ပြီးတော့သူကဝိပဿနာရှုကြတယ်ဝိပဿနာရှုတဲ့သူလည်းပိစကဗုဒ္ဓဖြစ်တယ်အဲ့တော့ဘုန်းကြီးတို့ဒီမှာပြောနေတာကကိုယ်စိတ်ထဲမှာလောဘတွေဖြစ်လာမယ်ဒေါသတွေဖြစ်လာမယ်ဒါကိုတောင်ကယူဖို့ပဲဟောဒီဟာလေးနဲ့ငါစက်တိုက်ဖြစ်နေရင်ဒီဘုန်းကြီးဝိတက်နဲ့ပတ်သက်ပြောခဲ့တယ်လေတွေ့တော့ တဏ္ဍတွေတာတွေတာဝိတကတဏ္ဍနာတော့ဆိုရင်ဒီဘာပြောလဲအဖြစ်များရင် လောဘတွေကအဖြစ်များရင်ဒီလောဘတွေကာမဝိတ္တတွေအာကောင်းတာဒေါသတွေကအဖြစ်များရင်တော့ဗျာပရဝိတ္တတွေအာကောင်းတာအဲ့ဒါဒီဟာတွေကိုစိုးရင်တာသူတို့ကဟောဒီဟာတွေဆက်ဆက်ဆက်ဆက်တွေးနေတော့ငါတော့ဒုက္ခရောက်တော့မှာပဲအပေရတော့မှာပဲဒါတွေကလွတ်အောင်လုပ်မှာပဲအဲ့လိုနဲ့ဝိပဿနာတွေရှုမှတ်တဲ့အတွက် ပါရမီကျူးကလည်းရှိတဲ့အတွက်ပြစ္ဆေကဗုဒ္ဓဖြစ်တယ်ဒီရှင်မြတ်ကလည်းပြစ္ဆေကဗုဒ္ဓဖြစ်သွားတဲ့နောက်ပိုင်းမှာနန္ဒဂုလကိုသွားရောက်တရင်သုံးတယ်လို့ဆိုပါတယ်နောက်ဒီကာတိတိုင်းရွာသားတယောက်ရွာသားသားဖနှစ်ယောက်ပေါ့ဗျာခရီးတူသွားကြတယ်အဲ့ဒီသူတို့ဖြတ်သွားမယ်တောတစ်ခုမှကြာဘာဖြစ်လဲတခိုးဓမြတွေနေကြတယ်ပေါ့အလူရန်စီတဲ့ပုံကိုနေကြတယ်ဒီပုံကိုတွေကသာဖာနှစ်ယောက်တို့ ညီမနှစ်ယောက်တို့သားမီးနှစ်ယောက်တို့ညီကိုနှစ်ယောက်တို့ဆရာတပည့်နှစ်ယောက်တို့အဲ့လိုဆိုရင် ဖမ်းမိရင်တယောက်ကိုလှုပ်ပေးပြီးတယောက်ကိုအခိုက်ကြီးငွေနဲ့ရွေးခိုင်းတာပေါ့လေ။ဒါကိုဖမ်းပြီးတော့အဖေကိုလှုပ်မယ်အဖေကိုဖမ်းပြီးသားကိုလှုပ်မယ်။ဒါကိုမသိစေချင်ဟုတ်လားဘယ်နှသိမ့်နဲ့လာရွေးဒီလိုလုပ်တာ။အဲ့တော့သားဘနဲ့ကဒီသခိုးဓမြတွေအကြောင်းကို တရင်ကကြားထားတဲ့ခါကျမလုပ်လဲဆိုတော့တကယ်လို့တခိုးရများတွေထွက်လာသူတို့ဖမ်းခဲ့ရင်ဒါဖားလို့မပြောစမ်းအောင်ဆိုအဲ့လိုတိုင်ပင်ပြီးတော့ဒီတော့ကို ဖြတ်ကြတော့ပေါ့ဟိုရောက်တကတခိုးရများတွေကလည်းသူတို့တခိုးရများလည်းသစ္စာရှိတဲ့တော်ရှိတယ်ပေါ့အဲ့တော့ဘာမှမတော်ဘူးဆိုလွတ်ပေးလိုက်တာတော့ကလွတ်မြောက်လာတဲ့ခါမှာညအချိန်ရောက်တဲ့ခါကျမှသားကသားကလည်းအများအားတိလာပြည့်စုံလုပ်တယ် ကိုယ်သီလစင်ကြယ်မစင်ကြယ်ပြန်ပြန်စဉ်းစားတယ်ဒါလည်းကောင်းတဲ့လေ့ကျင့်ပဲနော်ဘုန်းကြီးတို့ကသီလတွေပြန်ပြီးတော့လေစီစေရမယ်ကိုယ်သီလစင်ကြယ်မစင်ကြယ်တနည်းအားဖြင့်တော့ကိုယ်လောက်ထားတဲ့အမှုကိစ္စတွေပေါ့ကာယကမှုတွေဟာစင်ကြယ်မစင်ကြယ်ဝစီကံပြောဆိုမှုတွေလည်းစင်ကြယ်မစင်ကြယ်မနောကမှု တွေးတောတဲ့အကြံတွေလည်းစင်ကြယ်မစင်ကြယ်ဒါပြန်ကြည့်ရတယ်ပြန်ကြည့်ရင်သိတာပေါ့ဗျာ အဲ့လိုသားဖြစ်တဲ့လူကကိုယ်တီလာကိုဆင်ញင်ကြည့်တဲ့အခါမူစားစကားပြောမိကြောင့်ပြောမိတာသတိရတယ်ဟာဒီမူစားစကားပြောမိဒီမူစားစကားပြောဆိုတဲ့စိတ်ဆိုင်တာတွေသိမဲ့ဆိုရင်ငါတော့မကောင်းတဲ့ဘုံဘဝရောက်မှာပဲမူစားစကားလည်းအပြစ်ကြီးတယ်နော်ဘုန်းကြီးတို့ပြောခဲ့ဘူးပါတယ်ငါ948ဘဝ950ဆက်ဆိုရင်950မရှိပါဘူး948ဘဝပဲရှိပါတယ် အဲ့ဒီဇတ်တော်တွေမှာဖះလောင်းဟာဖះလောင်းဖြစ်စဉ်နှုစဉ်ဘွားတဲ့လိန်ညာပြောဆိုတဲ့အလုတ်တစ်ခါမှမလုပ်ခဲ့ဘူးဇတ်တော်လေးလာကြည့်ပါဏာရိပါဒသူများတဲ့တတ်ထာရိပါရီလောက်ခဲ့တယ်အာရိနာရဏသူများသူများပစ္စည်းကိုဘယင်ဖြစ်တယ်ကမတရားသိနေတာရှိတယ်ကာမေသူမိဆာသာတော့သူများသားများတွေဖောက်ပြန်စော်ကားတာရှိတယ်သူရမေတွေကအရက်ထမ်းရည်တွေတောက်ထားနေရှိခဲ့တယ် ။ဒါကြောင့်မုသာဝါဒနဲ့ပတ်သက်ပြီးဇတ်တော်တစ်ခုမှမရှိဘူးဗျ။ဒါကြောင့်မုသာကလေအကောင်းလိုက်အပေကျနိုင်တယ်။ဒါကြောင့်ကိုရှိရှိသူတော်ကောင်းကြီးတွေကြတော့ဒီမုသာစကလုံးဝမပြောဘူး။အဲ့ဒါကောင်းတယ်။ဒီနောက်တိုင်းမှာကလေးလေးတွေအဲ့ဒါတော်သားပဲ။ဘုန်းကြီးတို့တွေ့ရကလေးလေးသူတို့လုံနိုင်လောက်တယ်လုံမယ်မလုံနိုင်ခရီးမပေးဘူး။ဒါလေးတွေကောင်းတယ်။အဲ့ဒါလေးလည်းသူဘုန်းကြီးတို့သားလေးတွေသမီးလေးတွေသင်ပေးရမယ်။ကိုကိုယ်တိုင်လည်း ပေးတဲ့ဂရီတွေမြင်အောင်လုပ်ရတာပေါ့နော်အဲအဲ့ဒီလိုဆင်ញင်ပြီးဟာငါတော့မူစားစကားပြောမိပြီဒီမူစားစကားအကောင်းသွားရင်တော့ငါတော့ဒုက္ခရောက်မှာမူစားစကားပြောတဲ့စိတ်စေနာပဲဒါမကောင်းတဲ့စိတ်စေနာနဲ့ပြောမိတာပဲဒါဒီစိတ်ပဲကြည်တာပဲဒီစိတ်လေးကိုပြန်ရှုမှတ်တာပဲနော်ဝိပဿနာရှုတာပဲဒီစိတ်ရမိရရုပ်တရားတွေလည်းရှုရတော့ရှုမှိုင်နဲ့ဒါသူလည်းပြစ္ဆကဗုဒ္ဓဖြစ်သွားတာ ပိစကဗုဒ္ဓခုနဖြစ်တော့နန္ဒကုလိုင်ကိုကြွားရောက်တရင်သုံးတယ်အဲ့ဒီရွာမှာပဲဘေးကဓာတ်ရဟောသွားအဲ့ဒီကာတိရွာမှာနောက်တစ်ခုကကျတော့ဗာလဲဆိုတော့ဒီရွာရဲ့အကြီးကဲပေါ့ရှေ့တုန်းကတော့ရွာသားခေါ်တော့ဒီရွာအကြီးကဲတယောက်ကဘယ်နေ့ဘယ်နေ့ဥပုံနေတော့ဗာလို့ပေါ့လေတာရင်ငါရီကိုမတတ်ရဒီလိုအမိတ်ထောက်ထားတယ်တစ်ချိန်ကျတော့အဲ့ဒီ တတ်မှတ်ထားတဲ့ဥပုံနေသုံးပုံတတ်မှတ်ထားတဲ့ရက်မှာပဲဟိုသူတို့ရဲ့ဘာပြောတော့ပွဲတော်တစ်ခုပေါ့ပလိနတ်စာကျွေးရမယ်အချိန်နဲ့သွားတိုက်ဆိုင်တာအဲတော့ရွာသားတွေကထုံးစံတိုင်းပေါ့ကိုယ့်ရဲ့ပလိနတ်စာကျွေးဖို့ထုံးစံတိုင်းလှုပ်လို့တယ်လှုပ်လို့တဲ့ခါကျတော့ဒီရွာရဲ့ကြီးကဲပေါ့သွားပြောတော့အင်းအဲဒီလိုရှေးတုန်းကလည်းထုံနှံစင်ကအရှင်လောက်ခဲ့တာ ဒီနေ့ဒီချိန်လေးတော့ခွင့်ပြုပါပါညာပြောတယ်ကဲရှေးထုံးစံရှိနေလောက်ကြဆိုဒီရရွာကြည်ကခွင့်ပြုလိုက်တယ်အဲ့မှာသားငါးကြီးတတ်ပြီးတော့ဂလိနဆာကျွေးရတယ်ဒီလိုဒီကိစ္စကိုရရွာကြည်ကပုံကမြင်တော့ဩငါကြောင့်တတ်တော်တွေသေးကုန်ကြတယ်ငါစကားကြောင့်တတ်တော်တွေသေးကုန်အဲ့မှာတန်တရားဖြစ်တာသူကတတ်ခွင့်ပြုတယ်လို့ဖြစ်တာပေါ့အဲ့မှာတန်တရားဝင်ဝိပဿနာအထောက်တာပဲ ဒီဘေးတွေနဲ့တော့သိရင်တော့ဗာလဲအကုသိုလ်ဖြစ်မှာပဲနော်အပေရောက်မှာပဲဒါကြောင့်ကျင့်ကြတော့ပိစကဗုဒ္ဓဖြစ်အဲ့မှာနန္ဒဂူလန်ကိုကြွတယ်နောက်တစ်ခုနောက်တစ်ယောက်じゃဒီကာတိယောမှာပါပဲရဲ့အကြီးကဲတယောက်ပေါ့သူကတော့နောက်တစ်ခုပေါ့ဗျာကာတိယောလည်းဘယ်နေရာလောက်ရှိနေမသိဘူးကာတိယောရဲ့သူပြောနေကာတိယောသားတယောက်ပဲသူကကြတော့အရက်ထမ်းရရောင်းဝယ်ကုန်ပိတ်ထားတယ် ဒါပေမဲ့တချို့ရွာသားတွေကတောက်ချင်လာတော့တောင်းဆိုကြတော့ပါလေတောင်းဆိုတော့ခွင့်ပြုလိုက်တယ်အဲဒီမှာရံမှုသမားချင်းချင်းထိုင်ရံမှုသမားချင်းရံဖြစ်ကြတာအဲဒီအကြီးကျယ်ဒဏ်ရာတွေရရတော့ငါခွင့်ပြုလိုက်လို့ဒီဟာတွေကဖြစ်ကုန်တာပဲစိတ်မချမ်းသာဖြစ်တယ်အဲဒီမှာဒါတွေဒါတွေကငါကြောင့်ဖြစ်တာပဲဆိုပြီးတော့အဲဒီမှာတောင်းကားရပြီးတော့ဝိပဿနာအထုတ်တယ်ပေါ့ဗျာဒီဒီကတော့ပြည့်စေကဗုဒ္ဓအလောင်းနေမှုဒီလောက်လေးနဲ့လည်းတောင်းကားဖြစ်တာလည်းပါပါ အထုတ်ရင်လည်းကိုယ်စိတ်ထဲမှာတန်တရားတွေတန်တရားတွေအတွေးစိတ်တွေပေါ့ဗျာဒီအတွေးစိတ်တွေကိုဝိပဿနာရှုနေပစ္စည်းကဗုဒ္ဓချုပ်ဖြစ်ဝိပဿနာရှုတော့ပစ္စည်းကဗုဒ္ဓနာနဂုဏ်လန်ကိုကြွပေါ့ဒီပစ္စည်းကဗုဒ္ဓ၅ပါးပေါ့အဲဒီ၅ပါးဖယ်ကြွတယ်ဗာရဏိတိမြို့ဆွမ်းကံကြွပါတယ်ဆွမ်းကံကြွတော့အဲဗာရဏိတိမင်းကြီးကနေပြင်ပြီးဆွန်ကျွေးဆွန်ကျွေးတဲ့ခါကျတော့ဒီပုံကိုယ်ကြီးကအရွယ်လည်းမကြည့်သေးအရွယ်ကောင်းနေ ရွယ်ကောင်းနေရနေဒီသူတော်ကောင်းတရားတွေရာနေဝတ်ပြီးရာနေပြုပြီးသူတော်ကောင်းတရားတွေနေတဲ့အခါမှာမင်းကြီးကမေးတာမေးတော့ကပိစကဗုဒ္ဓကသူတို့ရဲ့နောက်ခံရဟန်းပြုခြင်းအကြောင်းတွေကိုတပါးတွေပါးစီမိတ်ညာတာပဲခုနကဘုန်းကြီးပြောခဲ့သလိုမိတ်အဲဒီမှာမင်းကြီးအလွန်ကြီးညိုတယ်ကြီးညိုပြီးတော့ဒီပစ္စည်းလေးပါးတွေထောက်ပံ့တယ်ပေါ့ဗျပစ္စည်းလေးပါးတွေလှူဒါန်းတယ်ပိစကဗုဒ္ဓလည်းလှူဒါန်းတာလက်ခံပြီးတော့သူတို့တရင်သုံးတဲ့နာနေကိုတိုင်ကိုကြွသွားကြတယ် အဲ့ဒီမင်းကြီးဟာနော်သူကအဲ့ဒီပြည့်စကဗုဒ္ဓမိန်ကြားခြင်းကနေစပြီးဒီပစ္စည်းဖြစ်စရာအာယုန်တွေတွေ့တာတတ်မှုမှုတွေမရှိတော့အမျိုးသမီးတွေတောင်ပြောစကားမပြောဘူးဆိုပါတယ်အဲ့ဒီလိုနေနေနေနဲ့နောက်ပိုင်းကျတော့သူကကတိုင်းနေချင်းဇံရပေါ့အဲဇံရပြီးနောက်ပိုင်းသူကဘာလုပ်လဲဆိုတော့ဒီမူမတ်တွေကိုတိုင်းပြည်အ ပြီးတော့ကောင်းကင်ခီးပြီးဟိမုန္တာတောင်ကိုဇံရတာကိုဇံဇံပင်ရင်တွေရတော့ဟိမုန္တာတွားရောက်ပြီးအဲဒီမှာရသေးရံပြုတ်ပြီးတော့သေရကဗြဟ္မပြည်ရောက်တယ်ဒါတော့ဗာလဲဆိုဘုန်းကြီးတို့ဒီအတွေးတွေဝင်လာရင်လက်ခံမထားဘူးဒီတွေးတွေအကောင်းလာငါဒုက္ခပေးမှာပဲဒီတွေးတွေကလည်းလွတ်မြောက်ငါတို့ကြိုးစားအထုတ်မှာပဲဒီလိုဖြစ်စေခြင်းလို့ဘုန်းကြီးကဒီဘုဒ္ဓကြောင့်ပြောတော့ဒီ အကုသိုလ်ဝိတက်ဖြစ်ကြောင်းတရားများဆိုခွန်ကြီးတို့အဲ့ဒီမှာလည်းခေါင်းစည်းလေးပေးထားတယ်အဲ့ဒါလေးလည်းပြောပါဦးအကုသိုလ်ဖြစ်ကြောင်းဝိတက်တရားအဲ့ဒါတော့ခွန်ကြီးတို့သုတ်တွေထဲမှာလည်းတွေ့တွေ့ရတာပါအကုသိုလ်ဖြစ်ကြောင်းဝိတက်တရားများ တော်များများတော့ဒါပေမဲ့လို့အမှုမဲ့မမဲ့နဲ့နေကြတာများတော့ဗောနော်အဲဒီအကုသိုလ်ဝိတက်ဖြစ်ကြောင်းဘာပေတာလဲအကုသိုလ်ဝိတက်ဖြစ်ကြောင်းတရားများဆိုအကုသိုလ်ဝိတက်ဖြစ်ကြောင်းဘာလို့အကုသိုလ်ဝိတက်တွေဖြစ်တယ်လဲဒါလေးရင်ပြောမယ်နော်အကုသိုလ်ဝိတက်ဖြစ်ကြောင်းတရားပေါ့အကုသိုလ်ဝိတက်ဖြစ်ကြောင်းတရားတွေကဒီမြင်စရာကြားစရာပေါ့နော်မြင်စရာအာယုန်တွေတွေ့မြင်လာမယ်ကြားစရာအောင်တွေကြားလာမယ် အနအာယုန်တွေရလာမယ်စားစရာအောင်တွေတွေ့လာမယ်အတွေ့အထိအောင်တွေတွေ့လာမယ်အဲ့ဒါတွေကိုအကြောင်းပြုပြီးတော့ဘာဖြစ်လာလဲဩဒါတွေကကောင်းလိုက်တာနှစ်သက်သဘောကြတော့နှစ်သက်သဘောကြဒီအာယုန်မှတ်သားတာမှတ်သားထားတဲ့အမှတ်တင်ညာပေါ်လာပဲအဲ့ဒါကာမတင်ညာဒီတင်ညာကိုအကြောင်းပြုပြီးတော့ခုနမြင်စရာကြားစရာအာယုန်တွေအကြောင်းပြီးတော့ကာမတင်ညာပေါ်တယ်အဲ့ဒါလည်း အကုသိုလ်ဝိတက်ဖြစ်ခြင်းအကြောင်းတစ်မျိုးပဲနောက်တစ်ခုကတော့ဒီကာမဂုဏ်နဲ့ပတ်သက်ပြီးအကြံစီတွေးတွေပေါ်လာတယ်ဟောဘယ်ဘာလေးကြည့်ရတာကောင်းလိုက်တာဒါနဲ့ပတ်သက်ပြီးတော့စိတ်ကတွေးလာဘယ်ရုပ်ရှင်တွေကြည့်ရကောင်းလိုက်တာဘယ်သချင်းလေးနားထောင်လာကောင်းလိုက်တာစာရည်တွေဘယ်ရေမွေးနာလေးကောင်းလိုက်တာဘယ်စားစရာလေးကောင်းလိုက်တာဒါတွေပြန်ပေါ်တယ်ဒါကြကာမသင်္ကပ္ပခေါ်တယ်နော် အဲ့တော့ကာမသင်္ကပ္ပအကြောင်းပြုပြီးတော့လေဘုန်းကြီးတို့တွေအောက်ကုသဝိတက်တွေပေါ်နိုင်ပါလေဘုရားမိတ်ဒါတော့သာနိဒာနာတုနိဒာနာဝကတာယု365မှာမိတ်တာနောက်တစ်ခုကတော့ဗာလဲဆိုတော့ဒီအာယုန်တွေကိုအဲ့ဒီလိုတွေးတာတွေများလာရင်ဒီအာယုန်တွေလိုချင်တတ်နစ်တတ်တဲ့ဆန္ဒတဏှာဖြစ်ပေါ်လာတော့ပဲဒါကိုကာမိဆန္ဒခေါ်တယ် အဲ့ဒီကာမိဆန္ဒကိုအကြောင်းပြုပြီးတော့လေအာဟုသဝိတက်ကပေါ်တယ်ဒီအောင်ကြီးတွေတွေးလေလိုချင်တဲ့စိတ်တွေဖြစ်လေတွေးလေလိုချင်တဲ့စိတ်တွေဖြစ်လေအဲကြောင့်ကာမိဆန္ဒကိုအကြောင်းပြုပြီးတော့လေလိုချင်တဲ့စိတ်ကိုအကြောင်းပြုပြီးတော့လေအာဟုသဝိတက်တွေဖြစ်နိုင်ပါလေဘုရားဟောပါလိုချင်လာတဲ့ခါကျတော့ဒါတွေမရမချင်းစိတ်ကပူလောင်နေတယ်ပူလောင်မှုတွေမခံနိုင်တော့ပူလောင်နေခံစားရတော့ဗျာအဲ့တော့ပူလောင်မှုတွေဖြစ်တယ် နော်အဲဒီပိုလောင်မှုတွေဖြစ်ချင်းကြောင့်မို့လဲဒီအကုသဝိတ္တမှုတွေဖြစ်ပေါ်တာပေါ့နော်လူချင်းနဲ့အောင်နေမရမြင်စိတ်တရားပိုလောင်နေတာပဲအဲကြောင့်ကာမပရိဟာရခေါ်တယ်ဒီကာမပရိလာဟကိုအကြောင်းပြုပြီးတော့လေအကုသဝိတ္တတွေဖြစ်နိုင်တယ်ပူလောင်နေရင်သူကပါလေဒီအာယုံမရရအောင်ပေါ့လေရှာဖွေတာပဲအဲတော့ကာမပရိယေတနာပေါ့ဒီရှာဖွေမှုအကြောင်းပြုပြီးတော့အကုသဝိတ္တကိုဖြစ်တယ် အဲလိုရှားဝေးတဲ့ကဘာဖြစ်လဲဆိုကိုယ်နဲ့လည်းမကောင်းတာတွေလုံးမိတတ်တယ်ဒါဟုမရရအောင်ရှားရကနှုတ်နဲ့လည်းမကောင်းတာတွေပြောမိတတ်တယ်စိတ်ဖြစ်လည်းမကောင်းမိတာတွေပြောမိတတ်တယ်ဒါမျိုးတွေဖြစ်တာပေါ့ဗျအဲတော့ချုံပြောရင်တော့ဒီမြင်စရာကြားစရာအာယုန်တွေမြင်စရာအာယုန်တွေပြီးအကြောင်းပြုပြီးတော့ဘုန်းကြီးတို့မှတ်သားမှုတွေဟောဒါတွေကတော့ကောင်းတာပဲဒီလိုမှတ်သားမှုအတင်ညာအကြောင်းပြုပြီးတော့ မြင်ရအောင်ပထမအကြောင်းပြုတယ်အာယုတွေကိုမြင်လိုက်တယ်မမှတ်ဘူးဆိုရင်တော့ကဟောတရားရောကောင်းတာပဲတတိနဲ့ညာနဲ့စောင့်မကြည့်ဘူးဆိုရင်ဟောဒီတန်လေးကကောင်းလိုက်တာဒီနံလေးကကောင်းလိုက်တာဒီစားစရာလေးကကောင်းလိုက်တာဒါကြောင့်စားတဲ့ခါလေးအမှတ်တတိလေးနဲ့စားရင်စားမစားလို့ကတော့တတိကလွတ်ထွက်သွားတာလွတ်ထွက်သွားတာမှတ်သားတဲ့အတင်ညာဖြစ်လာဒီမှတ်တင်ညာကာမတင်ညာဒီအာယု၅ပါးကာမဂုဏ်တရားနဲ့ပတ်သက်မှတ်သားတဲ့တင်ညာကိုအကြောင်းပြုပြီးတော့ဝိတက်ဖြစ်တဲ့ဒါကိုပြောချင်တော့ အဲတော့ဒီမှတ်သားတဲ့အာယုန်နဲ့ပတ်သက်ပြီးတွေးတော့တာပေါ့ဗျာဒီအာယုန်နဲ့ပတ်သက်အမျိုးမျိုးတွေးတော့တာတွေးနေနေလည်းပဲဒီကာမသင်္ကပ္ပအကြောင်းပြုပြီးတော့ဒီအတွေးကိုအကြောင်းပြုပြီးတော့ဝိကျက်ဖြစ်တယ်လို့ဒါဘုရားဟောလို့ရင်ပါအဲတော့တွေးတော့လိုချင်တယ်လိုချင်လာတော့ပါလေမရအောင်လို့မရမချစ်စိတ်တရားပူလောင်နေတော့ပူလောင်ရင်အကြောင်းပြုပြီးတော့လေဒီအတွေးတွေဖြစ်တာပဲ ပူလောင်လာတဲ့ကမရအောင်ရှာတယ်ရှာဖွေရတဲ့ရှာဖွေမှုအကြောင်းပြုပြီးတော့ကာမဝိတ္တတွေဖြစ်တယ်အကုသိုလ်ဝိတ္တတွေဖြစ်တယ်အဲ့ဒီလို ရှာဖွေရှာဖွေနဲ့ကိုယ်နဲ့မကောင်းတာတွေလုပ်ရတယ်နှုတ်နဲ့မကောင်းတာတွေပြောရတယ်စိတ်နဲ့မကောင်းတာတွေကြံတွေးရတယ်အဲ့ဒါမှားတဲ့အကျင့်တွေမှားတဲ့အလုပ်တွေလုပ်မိတာပေါ့အဲ့ဒီကအကြောင်းပြုပြီးတော့လေတဲ့ကာမဝိတ္တအင်းဖြာပရဝိတ္တဝိညာဝိတ္တခုနဝိတ္တမျိုးစုံဖြစ်တာပေါ့ ဒါကတော့အကုသိုလ်ဖြစ်ခြင်းအကြောင်း အကုသိုလ်ဝိတ္တဖြစ်ခြင်းအကြောင်းတွေကိုဘုရားဟောတော်နောက်တစ်ခုကတော့ဘုန်းကြီးတို့ဒီထဲမှာလည်းကောင်းစီပေးထားပါတယ်အဲ့ဒီလိုအကုသိုလ်ဝိတ္တတွေဖြစ်လာပြီဆိုရင်ဒီအကုသိုလ်ဝိတ္တအကြောင်းကိုရလာတဲ့အပြစ်က6မျိုးရှိတယ်ဒါလည်းဘုရားမိတ်နံပါတ်1အန္တကရဏကရဏောဒါတော့ဘယ်မှာမိတ်ထားလဲဣတိကိုပါဠိတော်မှာပဲအန္တကရဏတော့မှာမိတ်ထားတယ် နံပါတ်1ကဘာလဲအန္တကရဏောဒီမကောင်းတဲ့တွေးတွေဝင်လာရင်ပညာမျက်စိကန့်အောင်ပြုလို့ပညာမျက်စိကကန့်သွားတာဘယ်တော့မှဝိပဿနာအထုတ်လို့မရဘူးဝိပဿနာအထုတ်လဲအတွေးတွေနဲ့အချိန်ကုန်နေတော့ဘာတရားမှမရဘူးဒါလေးသတိထားဖို့အရေးကြီးတယ်နော်အတွေးတွေကိုရပ်သွားမှမရပ်သေးရတော့ဘုန်းကြီးတို့ဘာတရားမှမရဘူးဘာသိညာမှမဖြစ်ဘူးဇာမအထုတ်နေဘာဇာမမရဘူးဝိပဿနာပိုင်းအထုတ်နေဘာညာမှမဖြစ်ဘူး ဉာဏ်တွေကန့်သွားတယ်ပေါ့ဗျာဒီတွေးတွေဝင်နေအတွေးတွေရပ်သွားအောင်လုပ်ရမယ်ပြတ်သွားအောင်လုပ်မယ်အတွေးနေသမျှတော့ဒါဗဏိနမသမာဓိမရနိုင်နောက်တစ်ခုအသကုကရဏောတရားမျက်စိပေါ့ရအောင်မပြုတ်တတ်ဘူးနော်ဉာဏ်မျက်စိပေါ့တရားမျက်စိတရားထုတ်တဲ့အခါကျဘုန်းကြီးတို့ဒီတရားသိဉာဏ်မျက်စိရအောင်အထု ဖြစ်အောင်အထုရတယ် ပထမဒါကြောင့်မို့ဘုန်းကြီးတို့ဘာညွှန်ရလဲရုပ်ဆိုရုပ်တဘာဝမြင်အောင်ရှုနာဆိုနာတဘာဝမြင်အောင်ရှုတဘာဝမြင်မှအရှိတရားတွေမြင်မှ မရှိတရားပြောက်တာဟုတ်အရှိတရားပါလဲဆိုဘုန်းကြီးပါအောင်ပေါ့လေဒီခန္ဓာကိုယ်ကြီးပေါ်မှာငါပဲသူပဲဒီလိုထင်တာတော့သက်ရှိပေါ်မှာလည်းဒီတိုင်းထင်တယ်သက်မဲ့ပေါ်မှာလည်းငါအကြောင်းပဲငါသင်္ကာမဲ့ငါပစ္စည်းပဲလုံငါနဲ့စွဲတာငါဆိုတာနဲ့စွဲပြီးတွဲပြီးတော့ထင်တာမှတ်တာ ယုံနာတဘာဝရဲ့လို့မြင်သွားရင်တော့ဒီငါဆွဲငါသတ္တဝါယောက်ျားထိမ့်မှတ်တဲ့အဆွဲအယူဆပေါ့ဒိဋ္ဌိအလိုလိုကြွားကြတာတက္ကဒိဋ္ဌိလို့ခေါ်တော့ပေါ့ဒါဟုမြင်အောင်မရှုနိုင်သေးတနည်းအားဖြင့်ပြောရင်ရုပ်တဘာဝနာမ်တဘာဝမြင်အောင်မရှုနိုင်သေး၍ဝင်လေထွက်လေပဲမှမှဝါယောဒဖောင်းမိမယ်မှမှဒီကုလုံးခံစားမှုပဲမှမှယုံနာတဘာဝတွေမြင်အောင်ရှုရတယ်ယုံနာတဘာဝတွေကိုယ်ကိုယ်ပြပြညာတဲ့သဘောပေါက်ပြီးဆိုမှ ဒီနာမရူပပရိစေရညာဖြစ်ပါတယ်နာယုတ်လေတို့ကွဲကွဲပြားပြားဘုန်းကြီးတို့တွေသဘောကျသွားပြီလက်ခံနိုင်သွားပြီဆိုရင်တော့ဒါတော့ခုနကတရားစကုတရားညာမျက်စိတွေဖြစ်ပေါ်လာတယ်အတွေးတွေဝင်နေတော့တရားညာမျက်စိမဖြစ်ဘူးတော့ဘာအတွေးပဲဝင်ဝင်နောက်တစ်ခုအညာနာကရဏောအသိဉာဏ်ပညာကိုထက်မြောက်မပြုတ်လောက်တတ်ဘူး ဒီအတွေးတွေဝင်နေဘာသိညာမှမဖြစ်ဘူးပြောတာပေါ့သိညာနေမထက်တော့ညာနေကမတက်တော့ဘူးဗျာတချို့ဆိုရှုမှန်ရှုမှန်တနေ့လာတယ်ဒါပဲဗျာတနေ့လာပဲဒါပဲဗျာဒီလိုဖြစ်တော့အခုအတွေးတွေကနှိမ့်ဆက်နေတော့အတွေးတွေနှိမ့်ဆက်တော့ဘာသိညာမှမဖြစ်ဘူးဘာယုံနာမှလည်းကိုယ်ပြမသိဘူးကြောင်းကျိုးဆိုလည်းဝေးရောယုံနာတဘာဝတွေကနေစာဒုက္ခအနတ္တလည်းမမြင်ရဘူးပေါ့ဗျာအဲ့ဒါမျိုးတွေဖြစ်ကြတော့ဒီတော့တရားရှုမှန်ရမှတ်ထားဖို့ ပညာမျက်စိတွေဖြည့်ရမယ်အသိဉာဏ်တွေလည်းဝိပဿနာဉာဏ်တွေလည်းဖြည်းဖြည်းနဲ့တိုးတက်လာမယ်ဖြည်းဖြည်းနဲ့တဏှာပြတဏှာဖြည့်ရမှာပေါ့ဗျာယုံနာတွေကွဲကွဲပြားတဲ့သိတဲ့ဉာဏ်မျိုးအဲ့ရတစင်တဲ့ဒီယုံနာတွေကကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဒါတွေသဘောပေါက်တဲ့ဉာဏ်မျိုးကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာသဘာဝတွေရဲ့အနေစာဒုက္ခအနတ္တပါဒါပါဠိလိုပေါ့ဗျာဗမာလိုပြန်ပေါ်ပြီးပြောက်ဖြစ်ပြီးပြည့်မြင်တဲ့ဉာဏ်မျိုးဒီဒုက္ခ ခန္ဓာကိုယ်ကြီးရဲ့ကိုပေါ်ပြီးပြောဖြစ်ဖြစ်ဖြစ်ဆိုဆင်းရဲတဲ့ခံခက်တဲ့မလို့ခြင်းတဲ့ဒုက္ခသဘာဝမျိုးမြင်ရမယ်ကိုဖြစ်စလို့မဖြစ်ဖက်နဲ့သူဖြစ်လို့ဖြစ်တဲ့အနတ္တသဘာဝဉာဏ်သဘာဝမျိုးနဲ့ဉာဏ်နဲ့မြင်ရမယ်အိဋ္ဌဒုက္ခအနတ္တမြင်ရမှာပေါ့ဗျာအဲဒီမြင်အောင်ရှုပါတယ်အဲ့လိုဉာဏ်ဒီတစ်ခုခုတစ်ခုဖြစ်အောင်ရှုပါမယ်ဒီအတွေးတွေဝင်နေတော့ဘာညာမှမဖြစ်တော့ဘူးနောက်ပညာဏီရော နိရောဓိကောရထားတဲ့လောကီပညာလောကုတ္တပညာပျောက်ကွယ်သောဖြစ်စီတတ်တယ်အတူတူဝင်လာငကိုရထားတွေတော့ပြန်ပြီးတော့ပျောက်ပြတ်သွားတယ်ပြတ်သွားတယ်မမှတ်မိတော့အတွေးနေတဲ့ကအတွေးများနေလို့နေအတွေးခေါင်သွားလို့ငကိုရထားတဲ့အသိဉာဏ်ဒီမှာပျောက်ပြတ်ကုန်လောကီပညာပဲဖြစ်လောကုတ္တရာပညာပဲလောကုတ္တရာပညာဆိုပို့ဆုံးပါဘူးလောကီပညာတွေအကုန်ပျောက်ကွယ်သောဖြက်စီးပြလိုက်တယ်ဒီအတွေ့ရ အဲကြောင့်အတွေးတော့မျောမလိုက်နဲ့အတွေးကိုတိတိချင်းအတွေးစိတ်လို့ခေါ်တာပေါ့တွေးနေတဲ့စိတ်ပဲကောင်းတာတွေတွေးတာတွေမကောင်းတာတွေတွေးနေတာပါပသမိရမတိမနောဆိုဘုန်းကြီးတို့စိတ်တွေလွတ်ထားရင်မကောင်းတာတွေတွေးလောဘနဲ့လောဘဖြစ်စရာအောင်တွေတွေးလောဘစိတ်လောဘဖြစ်စရာအောင်တွေတွင်လောဘစိတ်ပေါ့ဒေါသဖြစ်စရာအောင်တွေတွင်ဒေါသစိတ်ပေါ့နော်မာနဖြစ်စရာအောင်တွေမာနစိတ်ပေါ့ဒီကောင်းတာတွေဒုမှမတွေ့မကောင်းတာတွေပဲရှောက်တွေ့ ဒါတွေလွတ်ထားရင်တော့ဘုန်းကြီးတို့တွေရထားတဲ့လောကီတတ်ပညာတွေလည်းပျက်စီးသွားတယ်မေ့သွားတယ်ပျောက်သွားတယ်ပေါ့ဗျာလောကုတ္တရာဝိပဿနာဉာဏ်တွေဖြစ်လာပြီဆိုဒီတွေးတွေဝင်လာကြကုန်ပြုတ်ကြတော့ဘာမှမရတော့ဘာမှမသိတော့အဲ့လိုအပြစ်တွေဖြစ်တယ်နောက်တစ်ခုကတော့ဘာလဲဝိကာတပခိကောဒီအတွေးတွေနှိမ့်ဆက်ညင်မှတဲ့ခါကျတော့အတိညာဏ်တွေပျောက်ပြတ်သွားသလို ကိုယ်လည်းပင်ပန်းလာတယ်စိတ်လည်းပင်ပန်းလာတယ်ဘုလိုတခါလေကိုယ့်အကိုပြန်သုံးသပ်ကြည့်လေညအိတ်မပြောတဲ့ခါမျိုးတောင်တွေးမြောက်ပြေးနေဟာအဲ့လိုလည်းမပြောကိုယ်ကလည်းပင်ပန်းစိတ်ကလည်းပင်ပန်းအဲ့ဒါမျိုးဖြစ်တယ်ကောင်းတဲ့တရားတွေကုသိုလ်တရားတွေဘလောက်တွေးတွေးအဲ့ဒါကျတော့မပင်ပန်းဘူးဗျာဒီအကုသိုလ်တရားတွေတွေးတာအမတန်ပင်ပန်းတာအဲ့ဒါကိုပြောတယ်ဘုရားနော် ဒီအတွေးတွေဝင်လာရင်ရက်အောင်လို့မရက်လို့ကတော့ကိုယ်လည်းပင်မဆေးလည်းပင်မကိုယ်လည်းဆင်းရဲဆေးလည်းဆင်းရဲပင်မလည်းဆင်းရဲတာပေါ့နောက်တစ်ခုအနိဗ္ဗာန်တောင်းတတိကိုတဲ့ဒီလိုအတွေးလန်နေတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ရောက်ကြောင်းတရားတနည်းအားဖြင့်နိဗ္ဗာန်ဘယ်နည်းနဲ့မှမရနိုင်ဘူးဒါတိုက်ရပြောသွားဒါကတွေးနေခြင်းကြောင့်ရလာတဲ့အကျိုးပြည့်တွေပေါ့ဗျာဒါတွေမဖြစ်အောင်ဘုန်းကြီးတို့သတိထားဖို့ဒီအကြောင်းအရာလေးပြောရတော့ဗောနော် နောက်ဘုန်းကြီးတို့ဒီမှာခေါင်းစည်းပေးထားတဲ့စာရေးလေးကလည်းအဲ့ဒီကအကြောင်းအရာတွေစုံအောင်ပြောတော့မယ်နော်မကောင်းသောကြံတွေးမှုကောင်းသောကြံတွေးမှုမကောင်းသောကြံတွေးမှုကတော့ခုပြောတဲ့အရာတွေပါပဲမကောင်းတာတွေကြံတွေးနေကောင်းတဲ့ကြံတွေးမှုဆိုတာကဘုန်းကြီးတို့ဒီယုံနံတဘာဝတွေသိအောင်လို့ဒီထဲမှာတော့ကောင်းတဲ့ကြံတွေးမှုဆိုတာကတော့ဘာလဲဆိုတော့ဒါကတော့ဒုက္ခတရားတွေပဲဒါဒုက္ခသစ္စာပေါ့ခန္ဓာကိုယ်ကြီးနေ ဒုက္ခဝေဒနာတွေရှုမှတ်ပေးရတဲ့ခါတည်းရှုမှတ်နေအခန္ဓာကိုယ်ရဲ့ဒုက္ခသဘောတွေသိလာတယ်ယုံနာသဘာဝတွေဒုက္ခသဘောတွေသိရသိလာတယ်ဒီမကောင်းတဲ့စိတ်တွေတခါတလေဘုန်းကြီးတို့တွေကိုယ့်အကိုပြန်ပြီးတော့စိတ်ဓာနုပါဒနာရှုလာ။အိုးဒီလိုရှုမှတ်နေစိတ်မကောင်းတဲ့စိတ်ကဝုန်းဝုန်းဝုန်းဝုန်းလာ။အိုးငါလည်းကောင်းတဲ့ဒီဝိပဿနာရှုမှတ်နေရတော့ဒီစိတ်တွေကခဏနာဖြစ်နေတာပဲ။ဒီမကောင်းတဲ့စိတ်တွေရဲ့ဒုက္ခသဘောကိုမြင်လိုက်တာပေါ့။ဒီစိတ်တွေကြောင့်ငါပင်ပန်းလိုက်တာဆင်းရဲလိုက်တာ စိတ်ရဲ့ဒုက္ခကိုလည်းတွေ့ရတယ်စေတသိက်ရုပ်ရဲ့ဒုက္ခကိုလည်းတွေ့လိုက်နံတရားရဲ့ဒုက္ခရုပ်တရားရဲ့ဒုက္ခပေါ့နော်ခန္ဓာငါးပါးဥပါဒနဲ့ခန္ဓာငါးရဲ့ဒုက္ခဒုက္ခပေါ့ဘယ်ဒုက္ခမဆိုညာနဲ့မှမြင်ဖို့ရည်ကြည်တယ်အာဒါတော့ဒုက္ခတရားဒုက္ခဖြစ်နေတဲ့တရားတွေဒုက္ခသဘာဝတွေပဲဒါမြင်အောင်ရှုရတာနောက်ဒုက္ခဖြစ်ကြောင်းတရားကိုလည်းရှုတာဒုက္ခတရားတွေဒုက္ခသစ္စာပေါ့ဒုက္ခဖြစ်ကြောင်းတရားတွေじゃဒါသမှုတရားသစ္စာပေါ့ လောဘကြောင့်လည်းဒုက္ခဖြစ်တာအများကြီးပေါ့နော်ဘုန်းကြီးတို့အများစုသိတာလို့လောဘကြောင့်ဒုက္ခဖြစ်ဒုက္ခသစ္စာပဲသိတာများတယ်လောဘကြောင့်ဒုက္ခဖြစ်လို့မောဟကြောင့်လည်းဖြစ်တာပဲဒေါသကြောင့်လည်းဖြစ်တာပဲအများကြီးပဲတချို့နေရာကြတော့ဒီသမုဒိယသစ္စာမှာဒီအကုသိုလ်ကိလေသာတွေအကုန်လုံးပြောထားတဲ့နေရာတွေလည်းရှိတယ်အများစုကတော့သိတာလောဘကြောင့်ပဲဒုက္ခဖြစ်တယ်လို့ထင်တယ်အဲတော့ ဒုက္ခကိုလည်းသိအောင်ရှုရမယ်ဒုက္ခဖြစ်ကြောင်းတရားကိုလည်းသိအောင်ရှုရမယ်ဒီဒုက္ခခြုံငင်းရပါဟိုရှုမှရှုပဲနဲ့ဒုက္ခဖြစ်တဲ့အရာတွေဒုက္ခဖြစ်ကြောင်းတရားတွေသိသွားသိသွားဒါငြိမ့်သွားတော့ဖြစ်နေပူလောင်တာပေါ့ဗျာဒါရှင်းရှင်းလေးငြိမ့်တော့ဘာလို့လဲမေဃသစ္စာပေါ့ကျင့်ရတော့မေခင်တရား၈ပါးနဲ့ညီကျင့်ရတာအဲ့ဒါကောင်းတဲ့အတွေ့အကြံတွေပဲ ဒါတွေသိအောင်ကျင့်နေကောင်းတဲ့တွေးချံပြတာအဲ့ဒါတွေကြလေဘလောက်ကျင့်ကျင့်ဘုန်းကြီးတို့ဓမ္မကြီးတို့မပင်ပန်းဘူးနော်ဟိုကတော့မပင်ပန်းပြောတာပေါ့ခုနကတော့အိတ်ချင်တာငိုင်းမိတာတော့ဒါကိုလုံးလုံးလို့ပင်နာပင်မနာတွေရှိတယ်ညအချိန်တွေဘာတွေရရင်လည်းပင်မနာတွေရှိတာပေါ့တနေ့ကိုရှုမှတ်တဲ့ခါကျရင်ဒါတော့ဘုန်းကြီးတို့ကိလေသာမကုန်မချင်းတော့ဒီပင်မမှုကတော့ကြုံမှာပေါ့ကိလေသာမကုန်မချင်းတော့ ဘာဖြစ်လဲကိုယ်ပင်မမှုရှိသလိုစိတ်ပင်မမှုလည်းရှိတယ်ကိလေသာမကုန်မခြင်းတော့စိတ်ပင်မမှုကိုယ်ပင်မမှုနှမျိုးလုံးခံကိလေသာတွေကုန်သွားပြီဆိုရင်တော့စိတ်ပင်မမှုတော့မရှိတော့ကိုယ်ပင်မမှုပဲရှိတယ်ကိုယ်ပင်မမှုကတော့မသိမချင်းတွေ့နေမှာပဲလေခန္ဓာကိုယ်များများအသုံးပြုနေကိုယ်ပင်မမှုကကြုံပါပဲအဲ့ဒါကတော့ကောင်းတဲ့အကျံမကောင်းတဲ့အကျံနော်မကောင်းတဲ့အကျံသိပြီးသားမပြောတော့ဘူးကောင်းတဲ့အကျံပြောတယ် ကောင်းတဲ့ကြံဆိုတရားတွေအထုတ်နေတာမျိုးသစ္စာလေးပါးသိအောင်အထုတ်နေတာမျိုးကောင်းတဲ့ကြံလို့ခေါ်ပါလေနောက်တစ်ခုကတော့ဗာလဲဆိုတော့တရားရှိရင်တာမန်အပြစ်လေးကိုပြောလာတဲ့အခါမှာလည်းလက်ခံနိုင်တယ်ဆိုတော့တရားလေးကိုဘုန်းကြီးတို့ကောင်းစီလေးပေးတာတော့ပေါ့အဲ့ဒါလေးပြောမယ်နော်အဲ့ဒါဗာလဲဆိုဒီမကောင်းတဲ့အကြံတွေးတွေခုနဝေခုနမကောင်းတဲ့ဖြစ်ကြောင်းတရားတွေမှာအကုသိုလ်ဝိတ္တ ဖြစ်ကြောင်းတရားတွေမှာခွင်တို့ဘာပြောခဲ့လဲဆိုတော့အာယုံ၅ပါးကြောင့်ဖြစ်တော့အရှင်းမြင်တယ်အရှင်းတစ်ခုနှစ်သက်သဘောကြတာမြင်လည်းပဲဒီပေါ်မှာဒီတန်ဒီဆင်းလေးကောင်းလိုက်တာရုပ်ရှင်ကြည့်မယ်နော်အရှင်းပန်းဝယ်လေးတွေမြင်တယ်နှစ်သက်သဘောကြတဲ့စိတ်လေးဖြစ်ဒါအရှင်းမြင်လည်းဒီမကောင်းတဲ့တွေ့တွေဝင်နိုင်တာပဲအတန်ကြားရင်လည်းမကောင်းတဲ့တွေ့တွေဝင်နိုင်တာပဲနော် တတိလက်လွတ်သွားမကောင်းတဲ့တွေးဝင်တာပေါ့ဗျာအနမ်းရရင်လည်းမကောင်းဒီအနတ်ပေါ်မှာသဘောကျတဲ့လောဘစိတ်သဘောမကျတဲ့ဒေါသစိတ်ဒီတွေးတွေဝင်တာဖြစ်တာပဲဒီစိတ်တွေဖြစ်တာပဲစိတ်ကိုပြောလို့ရတယ်ခုနဆင်းအာရုံမြင်လဲတတိလွတ်သွားရင်ဒီဆင်းအာရုံမှာနှစ်သက်သဘောကျတဲ့လောဘစိတ်ဖြစ်မှာပဲတတိလွတ်သွားရင် မရှုမှတ်ရင်မနှစ်သက်တဲ့ဒေါသစိတ်ဖြစ်မှာပဲဟုတ်ဒီ ကိုမကြိုက်တဲ့အချိန်တွေကိုမကြိုက်တဲ့ပုဂ္ဂိုလ်တွေဒေါသစိတ်တွေဖြစ်တော့ကိုကြိုက်တဲ့ပုဂ္ဂိုလ်စိတ်တွေလောဘစိတ်တွေဖြစ်တော့ဒါအတန်လည်းဒီတိုင်းပဲကိုမကြိုက်တဲ့အတန်ကြာရင်ဒေါသစိတ်ဖြစ်မယ်ကြိုက်တဲ့အတန်ကြာလောဘစိတ်တွေဖြစ်ဒါမျိုးတွေဖြစ်တော့အနတ်လည်းဒီတိုင်းပဲမကြိုက်တဲ့နတ်ရလာရင်ဒေါသစိတ်နဲ့ကြိုက်တဲ့နတ်ကြောင့်နှစ်သက်ပြီးလောဘတွေဖြစ်တာဒါတတိလွတ်နေလို့ဗျဘုံရောလူရောဖြစ်တာဘုံရောပေါ့နော်အနတ်စားเสีย စားစရာတွေလည်းဒီတိုင်းပဲစားစရာအာယုံလေးတွေတွေးလာတဲ့အခါတတိနဲ့ထစားတယ်နော်တတိထမစားရင်တော့ဒါတွေစားရင်စားရင်လည်းလောဘတွေနဲ့တင်းနှင်းကစားတော့ယောဂါတွေမျိုးမျိုးဖြစ်တာတွေးမြစားတော့တယ်လေယောဂါမျိုးမျိုးတွေဖြစ်တော့အာတတိထားတယ်တတိနဲ့စားရင်တော့ဒီဟာနဲ့ပတ်သက်ကိုဒုက္ခမဖြစ်ဘူးတတိလွတ်သွားရင်တော့ဒီစားအောင်နဲ့ပတ်သက်ဒုက္ခရတွေးထီဆိုတော့ မျိုးစုံပေါ့နော်ဒီကာမဂုဏ်တရားကိုတတ်တာပြောတာမဟုတ်ဘူးကြောင်းကောင်းကောင်းနဲ့နေတယ်အိမ်ကောင်းကောင်းနေတယ်ကာကောင်းကောင်းနဲ့စီးနေရတယ်ဒါမျိုးလေးတော့အဲ့လိုမျိုးသဘောကျတယ်ဟိုကောင်းကောင်းလေးတွေဝတ်နေရတယ်အဲ့ဒါလေးသဘောကျအဲ့ဒါမျိုးလေးအသုံးဆောင်ပစ္စည်းတွေကောင်းကောင်းမွန်လေးသုံးနေခစ်ပေါ်ဝင်နေသုံးနေသဘောကျနေဒါမျိုးပြောအဲ့ဒါမျိုးတွေသုံးနေသဘောကျအာသူများလို့မသုံးတဲ့ခါကျဒေါသတွေဖြစ်အဲ့ဒါမျိုးတွေဖြစ် ဒီအကြောင်းအရာလေးပြောချင်တာကအဲ့လိုမျိုးတွေဖြစ်တတ်တဲ့သဘာဝတတိလက်လို့ပြီးဖြစ်တဲ့အကြောင်းအရာလေးတခုပါသဂါရဝကတန်ယုတ်ဂာဏထေနာတုတ်ဆိုဘုရားဟောတာ ကောသလတိုင်းတွင်မှာတောကောသလတိုင်းတွင်ရှိအဲ့ဒီတိုင်းထဲမှာပေါ့လေတောအုပ်တစ်ခုရှိတယ်အဲ့ဒီတောအုပ်ထဲမှာတရင်တုံနေတာတောနေရဟန်းတော်ပါတောထဲမှာနေတဲ့ရဟန်းတော်များကတချို့ကြအဝေးပဲဗျတောနဲ့ ကိုဆုံးခံရွာနဲ့အဝေးကြီးလာလွာတဲ့ခါကျဘာလို့ ਆ လဲရွာတဲ့မျိုးတဲ့ဆုံးခံရတယ်ဆုံးခံပြီးပြန်လာတယ်ဆိုတဲ့ခါကျကိုเจ้าတီအောင်သွားလို့ချိန်ကမရှိဘူးမရှိတဲ့ကလမ်းခုလမှာရှိတဲ့မြစ်တို့ချောင်းတို့ရေကန်တို့ဒီမှာတော့ရေကန်ပေါ့အဲ့ဒီမှာပဲသူရေချိုးတာတို့ပြီးတော့ရေချိုးပြီးဆွန်စားတာတို့သုံးဖို့ ဆွန်စားပြီးချိုးတာတို့ဒါတို့ကိုသူတို့ကြိုက်တယ်လို့လုပ်လို့ရအောင်ရဟန္တာဆုံးကအပြန်အရေကနဲ့ဆင်းပြီးရေချိုးပါတယ်ရေချိုးလာတဲ့အခါကျတော့ကံအလဲမှာမဟုတ်ဘူးအကံစမှာရေချိုးတော့ကံလည်းမှရှိတဲ့ဂျာပန်နေရေကနဲ့အကျယ်ကြီးအနက်ကြီးဆိုတော့ဒီအလဲကောင်လောက်မှရှိတဲ့ဂျာပန်နေရတော့ရှိနေတာပေါ့ဗျာကံပေးအဆက်မကြီးတဲ့ဂျာပန်နေဂျာရိုးတွေဂျာရဲတွေကလူတွေကချိုးလို့မရှိတော့ဘူး ရေချိုးနေရင်လည်းဒီလေလေးကဖြတ်တိုက်လာတော့ဒီကြာပန်းတွေကိုဖြတ်တိုက်လာတော့ကြာနန်းရနံလေးရတာပေါ့အဲ့မှာရဟန်းကတတိလက်တို့ဖြစ်ပြီးတော့ဒီကြာနံလေးကိုမွေးနံလေးကိုခံတာပေါ့ဗျာနော်ပကြာပန်းရနံလေးကိုခံစားနေအဲ့ဒီချိန်မှာဒေါဆောင်နာတူကပေါ်လာပြီးတော့အရှင်ဘုရား သူများမပြည့်တဲ့ကြာပန်းရနောင်ခံစားနေရတာခိုးခြင်းတစ်မျိုးဖြစ်လို့အရှင်ဘုရားနန္တခိုးပဲလို့ဒီလိုပြောတာ။ဟောလို့တာမန်ပုဂ္ဂိုလ်ဆိုရင်တော့ဘုန်းကြီးတို့ပြန်ပြောမှာပါ။ဒီမှာလည်းပြန်ပြောပါတယ်။ထိုလိုတော့သူကကလန်ကဆန်ရန်သဘောမျိုးတော့မပြောဘူး။သူတော်ကောင်းယဟန်ဆိုတော့ကြာရိုးတွေကြာဆွဲတွေကြာပန်းတွေချိုးနေတယ်ခိုးနေတယ်တူးနေတယ်လူတွေကကြတခိုးလို့မပြောပဲနဲ့ဒီကြာပန်း ရှင်းတော့ပေါ့ငါကြာပန်းခိုးလည်းမခိုးတူလည်းမတူဘူးနော်မတူဘဲနဲ့လေးနဲ့တူပါလာတဲ့ကြာပန်းယနလေးကိုခံစားယူတာခံစားတယ်ငါ့ကိုတင်ကဘာဖြစ်လို့တခိုးလို့ပြောရတာလဲပြန်မေးတာပါဒေါသစိတ်နဲ့မမေးဘူးရုပ်ရုပ်တန်တန်မမေးတယ်သူတော်သူတော်ကောင်းဆိုတော့အဲ့တော့ဟိုကဘာပြောလဲဆိုအရှင်ပြားတဲ့ဒီနာဒီကြာရိုးကြာဆွဲကြာပန်းနေခုနေတဲ့ပုံကိုယ်တွေက သူတို့မှာအကုသိုလ်ပြစ်တရားထပ်နေတာပဲဘာနဲ့တူလဲဆိုတော့ဟိုလက်နှီးစုပ်တို့အထင်းရဲ့လက်နှီးတဲ့တို့အညစ်ကြီးတွေထပ်ထပ်ပေးနေတဲ့ပုံကိုယ်တွေအတွက်ကလက်နှီးစုပ်တွေကဘာမှမထူဘူးတဲ့အညစ်ကြီးတွေထပ်ထပ်ဖြစ်နေတဲ့ပုံကိုယ်တွေဘာမှပြောစရာမလိုအရှင်ဘုရားကအပြစ်ကင်းအောင်အပြစ်ကင်းတဲ့ပုံကိုယ်အပြစ်ကင်းအောင်စိတ်တွေစင်ကြယ်အောင်ဟုတ်လားအပြစ်သေးသေးလို့အကြီးကြီးထိန်တော့ ကျင့်နေတဲ့ပုံကုန်နော်ဒီနေ့ကဒီမှာတော့ဥပမာလေးနဲ့တာမီပြားလောက်အပြစ်ကိုအတိမ်တိုက်ကြီးလို့ထင်မှတ်တဲ့ပုံကုန်ပေါ့ပြောလိုတာကတော့အပြစ်သေးသေးအပြစ်ကြီးကြီးထားပြီးရှောင်ကျဉ်နေတဲ့ပုံကုန်ဖြစ်လို့အရှင်ဖျားကသာပြောရခြင်းဖြစ်တယ်ရှင်ဖျားတတိလက်လို့နေလို့တတိတော်ကတတိပြရခြင်းဖြစ်ပါတယ်လို့လျှောက်ထားအဲ့ကြောင့်မှရဟန်းကတတိယဩဒီပုဂ္ဂိုလ်ဟာ ငါ့ကိုတနာကျင်နာတဲ့ပုဂ္ဂိုလ်ပဲအဲ့ဒီအကြောင်းသူကအသင်ဟာငါ့ကိုတနာကျင်နာဆောက်ရောက်တဲ့ပုဂ္ဂိုလ်ပဲနောက်တော့ဒီလိုပြင်မျိုးတွေ့လာရင်လည်းပြောပြပါအဲ့လိုပြောတယ်မေတ္တာရခံတော့ခုနကအပြပြောတယ်သူတပည့်တော်ကအရှင်ပြားမိပြီးတော့အတ္တမဝမ်းကြောင့်ပြုတ်နေတာမဟုတ်ဘူးတဲ့ဒါကြောင့်နေရာတကလိုက်ပြီးတော့မဆောက်ရှောက်နိုင်ဘူးလို့ပြောလိုတာပါ သူတော်ကောင်းတရားကိုအရှင်ဘုရားကိုယ်တိုင်လာနော်မက်ဖို့ရအကြောင်းတရားတွေအရှင်ဘုရားကိုယ်တိုင်တတိမလို့ရအထုတတိထားပြီးတော့ကြိုးစားအထောက်ရမှာပါအဲ့လိုတတိပေးပြီးတော့နောက်ကလည်းကွယ်ပြောက်သွားတယ်အဲ့ဒီမှာတရားရှိတဲ့ပုဂ္ဂိုလ်တရားလုပ်တဲ့ပုဂ္ဂိုလ်ဆိုတာတာမအပြစ်ကလေးကိုတူတယောက်ကထောက်ပြလာတယ်ကိုကဒါအကျိုးလိုလားဆိုဖြစ်အောင်မေးပြီးတော့လက်ခံမှုပဲလက်ခံနိုင်တာကျင့်သုံးနိုင်တာ ဒီရန်အတွက်တော်တော်လေးလေးစားစရာကောင်းနော်ဒီရန်လေးဘာတရားရတယ်ညာတရားရတယ်တော့မတွေ့ဘူးပေါ့နော်များပြဘုန်းကြီးတို့တွေကတာမပြက်ကလေးတွေပြောလာရင်လက်မခံနိုင်ဘူးလည်းမခံနိုင်ဘူးဝန်လည်းမခံနိုင်ဘူးတချို့ဆိုအမှားကိုအမှားမှဟိုမသိအောင်လက်မခံနိုင်ဘူးနော် ကိုယ်မောက်လက်ပတ်ပြီးတော့ဒီကားလေးဖုံးကွယ်ပြက်လိုက်တာနော်ပြောလာတဲ့ပုံပုံကိုပြန်ပြီးတော့အပြစ်တွေရှာလိုက်တာပေါ့ ဒီပုဂ္ဂိုလ်မျိုးကြောင့်အမှားကိုအမှန်ထိုင်းနေတော့ဘုန်းကြီးတို့အဲ့ဒီပုဂ္ဂိုလ်မျိုးတွေကဘယ်နည်းနဲ့မှအမှန်ရောက်မလာနဲ့အမှားတွေပဲဆက်တိုက်ဆက်တိုက်ဖြစ်တတ်တယ်နော်အမှားများတဲ့ပုဂ္ဂိုလ်ကိုအများနဲ့ကြီးညိုမှုလေးစားမှုပြတ်လာအဲ့တော့ပြောချင်တာဘုန်းကြီးတို့ကဒီမှာသူတို့ကောင်းအလုပ်တွေလုပ်လာပြီဆိုရင်ကိုယ်ကို ထောက်ပြလိုက်ဝေဖန်လိုက်အဒီလိုလေးကြည့်ရမယ်ဒီလိုလေးနေရမယ်ဒီလိုလေးပြောရမယ်ဒီလိုပြောလိုက်လက်ခံနိုင်ဖို့ရည်ကြီးတယ် လက်ခံနိုင်ကိုအကျိုးရှိတာပေါ့ညာလက်မခံနိုင်တော့ကိုပဲအဖြစ်ဖြစ်တော့ကိုပဲအာဟုသို့ဖြစ်တာဒါလေးပြောချင်တော့တာမန်ပြစ်လေးကိုထောက်ပြလိုက်လက်ခံနိုင်ပါစေလက်ခံနိုင်ရင်ဒါကိုအပြစ်ကိုသူကကိုအပြစ်ကိုကြတော့သိမမြင်ဘူးဗျသူများထောက်ပြမှမြင်တာများတယ်ဟိုမှန်ကြည့်ရတယ်လို့ကိုမျက်နှာမှာဘာအပြစ်ရှိတယ်မရှိဘူးကိုဝတ်စားတာတွေအပြစ်ရှိတယ်မဖြစ်ဘူးဆိုတော့မှန်ကြည့်မှမြင်တယ်လို့ပဲဒီတိုင်းပဲကိုကကိုကြတော့ လုံးသမျှအကောင်းရဲ့ထင်တာပြောသမျှအကောင်းရဲ့ထင်တာနော်ဒါမျိုးလေးတွေပေါ့ဘုန်းကြီးတို့တောင်းတော့တတိလွတ်တယ်သတိလို့ဘုံပြောမှာကိုရောလေးတွေတောက်ပြတယ်ငါးပါးသီလယူတဲ့အခါမှာဘုန်းကြီးတို့ကနောက်ကဟိုကရိယာပုတ်ပဲသွားကြည့်လိုက်တာကတ္တပုတ်ကမကြည့်မိဘူးအမန္တိတိတရိဏတာပြစ္ဆသီလသမာရိယာမအဲကြတော့နောက်ကကြတော့ကရိယာဘုံနဲ့ရှေ့ကြအာငါပြတယောက်တည်းဖြစ်နေ အဲ့ဒါမျိုးတွေပေါ့ဟောဟုတ်သားပဲလို့သူပြောမှကိုလည်းသတိထားမိတယ်ဘုန်းကြီးတွေတပါလာထောက်ပြတယ်อืมဆရာတော်အဲ့ဒါဆိုရှိကကတ္တဘုဗ္ဗမြန်အမယံလို့ပြင်ကောင်းတယ်ဟုတ်တယ်လို့တပီတော့မေးတခါတခါအဲ့လိုပဲမှုအမမနဲ့သတိပဋ္ဌာန်းနဲ့ပြောမိဆိုမိတာရှိတယ်အဲကြောင့်ဒီနေ့ဟိုပြင်ပြီးပြောလိုက်တာပေါ့နော်ကိုကကိုတဘာတဲ့တယောက်တည်းယူတဲ့အနေနဲ့လေယူကြပါလေဆိုတော့ကိုကကိုဆိုကြတာကိုအမှန်နေ တိတရိနာတာပိစသီလသမာရိယာမိဒါဆိုလည်းပြီးသွားခါလဲဆိုနေကြအတိုင်းပေါ့အခြေကကံဘုတ်ပြင်စရာမဟုတ်ဟိုကကြတော့မယံဘာလို့ဆိုအောင်တိတရိနာတာပိစသီလသမာရိယာမအဲ့လိုဆိုဒါကတော့ဘုန်းကြီးတွေကထောက်ပြလာလို့ဟေးဒါတော့ဟုတ်တာပဲကိုလည်းမှားအမှုပဲမှားမယ်နဲ့သိတယ်လို့လို့နဲ့ရှေ့ကနောက်ကကရိယာပုံပဲကြည်လိုက်တာဘုန်းကြီးတို့ရှေ့ပုံကမကြည့်ဘူးဒါလေးလည်းပြောချင်တော့ဘယ်သူကပဲဒီ မှားတာကိုထောက်ပြလာရင်ကိုကဝမ်းသာကြည်နူးစွာလက်ခံဖို့ပဲကြည်နူးကလက်ခံရင်ကိုလည်းဒီမှာလမ်းမှာဖြစ်သွားတယ်တကယ်လို့ဘုန်းကြီးတို့အဲ့ဒါဟာငါဆရာပဲဆိုတဲ့အနေနဲ့နင်းကညင်းနေတော့ဘယ်တော့မှလည်းဟိုကြံတဲ့လူငယ်လည်းကိုအကြံဉာဏ်ပေးခြင်းမှာမဟုတ်ပေးရမှာလည်းမဟုတ်တော့အဲ့လိုနဲ့ရှောင်သွားတော့ပိုးပို့မှတတ်တယ်နော်အဲ့ဒါလေးသတိပေးခြင်းတော့မာလေးတွေသူများတကယ်လို့အကျိုးလိုလားစိတ်နဲ့ထောက်ပြလာရင်သူတပြင်းတရားနေတဲ့နေတဲ့ပုံပုံများ ဟိုတတိထားပြီးလိုက်နာကျင့်သုံးဖို့တိုက်တွန်းလိုပါတယ်ဒါကတော့ဘုန်းကြီးတို့စိတ်တ ानु ပဒနာတွေလည်းဒါတွေကကိုယ်စိတ်တွေကစိတ်ထားကောင်းကောင်းနဲ့လက်ခံပြုပြင်လို့ရစိတ်ထားကောင်းကောင်းမရှိရင်တော့อืมတတိမထားမိတော့ပြုပြင်မဝင်လေးတာပေါ့စိတ်တ ानु ပဒနာနဲ့ပတ်သက်ပြီးဒီကနေ့ဒီလောက်နဲ့ပြီးမယ်နော်ဒီကနေ့ဟောပြောဆိုဆုံးมาတဲ့စိတ်တ ानु ပဒနာတရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။